မင်းတို့ဒီနေ့2021ခုနှစ်ဇန်နဝါရီလ31ရက်တနင်္ဂနွေနေ့ညနေ9နာရီချိန်ဆောင်းလစကိုဘေးရီယာမှာရှိတဲ့ထေရဝါဒကမ္မဋ္ဌာန်းလမ်းစဉ်ပိုင်း96ဓမ္မနုပဒနာသဘောတရားရေးရာပိုင်းဘုန်းကြီးတို့သင်ကြားပို့ချနေပါတယ်ဓမ္မနုပဒနာပိုင်းမှာသင်ခဲ့တာတွေ န္ဓာ၅ပါးရှုမှတ်နေတဲ့နိဝရဏရှုမှတ်တဲ့ဒီခန္ဓာ၅ပါးရှုမှတ်တဲ့ဒီပြီးတော့အာယနာ ရှုမှတ်တဲ့ဒီပြီးတော့ဘုဇင်ရှုမှတ်တဲ့ဒီနောက်ဆုံးတော့သစ္စာလေးပါးရှုနေပေါ့အဲ့ဒီဘုဇင်ခုနှစ်ပါးထဲမှာချို့ဘုဇင်တွေကြတော့သူကဝိရိယတန်ဖိုးစဉ်တို့ပညာတန်ဖိုးစဉ်တို့အဲ့ဒီတရားတွေထဲမှာじゃပါပါလဲဆို ပညာနဲ့တတ္တာညီမျှမယ်ဒါလေးတွေပါတော့ပဲဘုဇင်ခုနှစ်ပါးတော့မပါဘူးဝိရိယနဲ့တမာရီညီမျှမယ်အိဒီ၅ပါးညီမျှမယ်ဆိုပြီးတော့ဝိရိယတန်ဖိုးစဉ်ပိုင်းတို့ပညာတန်ဖိုးစဉ်ပိုင်းတို့ဒါတွေကခဏခဏပြောရအောင်အဲ့ဒီတည်းမှာကကြတော့တတ္တာနဲ့ပညာညီမျှမယ်ဆိုဒီတတ္တာနဲ့ပတ်သက်ပြီးတော့လေသိတဲ့သိထိုက်တာလေးခွင်တို့သိအောင်ပြောဖို့ရည်ရွယ်ထားတာပါ တတ္တာဖြစ်ကြောင်းတရားကြီးတတ္တာနဲ့ပညာညီမျှမယ်ဆိုတတ္တာရဲ့ဖြစ်ကြောင်းတရားတရားတွေရုပ်လျော်လာပြီတရားတရားတွေအားနည်းလာပြီဆိုရင် ပြည်စုံအောင်ဘုန်းကြီးတို့တွေဘယ်လိုလုပ်ကြမလဲဘယ်လိုအားဖြည့်ကြမလဲဒါလေးတွေသိဖို့အရေးကြီးတာပေါ့ဗျအဲ့ဒါလေးသိဖို့အတွက်ဘုန်းကြီးတို့ဒီနေ့တရားဖြစ်ကြောင်းတရားတွေလည်းပြောမယ်ပြီးတဲ့ခါကျတော့တတ္တာဆိုတာဘာလဲရင်တော့ကတော့ပြောခဲ့ဘူးပါတယ် ဒီမနက်ပိုင်းဟောတဲ့တရားတွေထဲမှာတတ္တဝုဆိုပါလဲယုံကြည်မှုကိုပြောတော့ပါယုံကြည်မှုဆိုတာဗမာစကားကယုံတတ္တာ ကြည်တတ္တာဒီလိုခွဲကြတော့ဗျာစာပေပညာရှင်မြတ်ယုံတတ္တာဆိုတာတော့ဘုရားတရားတန်ခါယုံနာကံကံရဲ့အကျိုးတွေယုံနာအရှင်ဘဝယုံနာနောက်ဘဝယုံနာဒီဘဝတွေယုံနာပေါ့ဗျာအဲ့ဒါယုံတတ္တာ ဒီဒါတော့အမှန်ရှိတဲ့အကြောင်းတရားတွေအမှန်ရှိတဲ့အရာတွေကိုယုံတာဖြစ်လို့ဒါတတ္တတရားအစစ်လို့တတ္တတရားအစစ်ဖြစ်လို့ကုသိုလ်လို့ဆိုရတော့ဤတရားဆိုတာကဘုန်းကြီးတို့ခုဓမ္မသင်္นานနေစိတ်ပါလည်းပါသိနေလေစိတ်ကကြည်လင်နေပြ။ဟောသီလတွေလည်းလှူတာဒါနာလည်းဒီတိုင်းပါ။လူတကယ်ကိုလှူခြင်းတန်းခြင်းနဲ့စိတ်နဲ့လှူကြည့်ပါလား။စိတ်တော်တော်ကြည်လင်တယ်။ သီလကိုလည်းတကယ်ကိုလုံးလုံးချုံချုံနဲ့စောင့်တည်နေခုနငါးပါးသီလတွေစောင့်တည်ထားတယ်တကယ်ယုံကြည်နေတော့စိတ်ကတော်တော်ကြည်လင်ပါတယ်ကုသိုလ်ဖြစ်မဲ့အလုပ်တစ်ခုခုကိုတကယ်လုပ်ကြည့်လိုက်တရားနာတရားထုတ်တယ်စိတ်ကြည်လင်ပါတယ်အဲဒါကြည်လင်ကြည်တရာလို့ခေါ်တယ်ဥမာပေးရတာလို့ခွန်ကြီးတို့နေမုန်တွေထနေတဲ့ထပြီးနောက်နေတဲ့ရေခွက်တစ်ခွက်ပေါ့ ဈေးတော့ကတော့ဆက်ကြောင်မင်းတို့ဘာလို့တော်တဲ့တောင်နဲ့သွားတယ်ရေတတ်နာမရဘဲနာသွားတော့မိုးကမျိုးဖြစ်မှာပေါ့ရေတွေကနောက်လာပြန်အဲတော့ဒီနောက်တဲ့ရေပဲခတ်ခဲပြီးတော့ဆက်ကြမင်းဗရမယဆက်ကြဗရမယရနာလေးထဲလာရင်အနေမုံနဲ့အောက်ထိုင်သွားတယ်ပေါ့ရေတွေကကြည်လင်သွားအဲ့လိုပဲဘုန်းကြီးတို့ရဲ့တန်တမှာတရားတရားတွေဖြစ်နေရင်ကောင်းတဲ့ကိလေသာစိတ်နိဝရဏစိတ်တွေငြိမ်ဝတ်သွား စိတ်ကကြည်လင်းတာဒါကြောင့်စိတ်ကိုကြည်လင်းအောင်ပြုတတ်တဲ့တရားကိုလည်းတရားတရားလို့ဆိုရပါတယ်ဆိုတော့ဘုန်းကြီးတို့ဘုရားဘာသာတွေမှာတော့ယုံတတ်တာကြည်တတ်တာနှမျိုးလုံးဖြစ်နေတယ်လူငယ်တွေတို့တိရစ္ဆာန်တွေတို့じゃတချို့ကလေးလေးတွေပေါ့ဘယ်ဖျားတရားတန်တော်ပေါ်မှာယုံတတ်တာပဲဖြစ်သေးမှာတိရစ္ဆာန်တွေသူတို့မှာကံကံကြိုးပဲနားလည်မယ်ယုံတတ်တာဖြစ်ဖို့ခိုင်းတော့ ဒါပေမဲ့ကလေးငယ်လေးတွေသားလေးတွေသမီးလေးတွေမိဘတွေအတူလိုက်ပြီးရှ िख ိုးတယ်သူတို့ဘာကိုပေးကမ်းတယ်သူတို့ဘာကိုကူညီတယ်အဲလိုစိတ်လေးတွေကြီးနေနော်အဲ့ဒါကြည်တတ်တာခေါ်တယ်နော်ဘာသာကြားတွေတခြားပုဂ္ဂိုလ်တွေလည်းလူကြတာပဲသူတို့လည်းဆေးုံတွေ့လူတယ်ပညာရေးတွေ့လူတယ်မိဘမဲ့ကလေးတွေတွေ့လူတယ်ရေပေးလေးပေးလူတယ်ခုလိုကျမကြီးနဲ့ပတ်သက်တဲ့ဆေးဝါးထုတ်လို့မလူတယ်သူတို့လည်းကြည်တတ်တာတော့ဖြစ်နိုင်တာ ယုံတတ်တာမဖြစ်နိုင်ပဲကြည်တတ်တာဖြစ်နိုင်တယ်ဒါကိုတတ်တာတရားလို့ခေါ်ပါအဲဒီမှာအဲ့ဒီတတ်တာတရားတွေဖြစ်ဖို့အတွက်ဘုရင်ဒီနေ့မတ်စုလေးတွေရှိပါတယ်နေရာပေးတဲ့မတ်စုတွေအဆုံးပါရိုက်တာတော့သူကမှားနေတယ်ဟိုဘာနဲ့သွားတူလဲဆိုဒီထဲမှာဘုဇင်9ပါးဒီထဲမှာ အဲပိဋိတံဘုဆင်နဲ့ခတ်ဆင်ခြင်းပဲနော်အနုဒိခုနှစ်ပါးပေါ်လာဗုဒ္ဓနုဒိဗုဒ္ဓနုဒိပွားနေတရားတရားတွေထက်တာနေဘုရားကုံတော်ပွားရင်တရားတရားတွေထက်တာနေဆိုဘုရားကုံတော်ပွားတဲ့အကျိုးထဲမှာတိုက်ရပြောသွားတယ်ဘုရားကုံတော်ပွားနေဘုရားကုံတော်တွေကြက်ကြက်ပွားလေးလေတရားတရားတွေထက်တာနေလိမ့်မယ်ဒါကိုတိုက်ရဟောသွားတယ်အဲဒီအကျိုးတရားတွေထဲမှာ လိုဖြစ်လဲဆိုဘုရားကတော့ကြက်ကြက်ပွားတယ်ကြက်ကြက်ပွားလာတဲ့အခါကျတော့ကိုယ်စိတ်ထဲမှာဘုရားကိုတိုက်ရိုက်ကိုယ်စိတ်ထဲမှာမျက်မှောက်မြင်တွေ့သလိုခံစားတော့မပြတ်ဆင်းရဲနှလုံးသွင်းနေအဲတော့ဘုရားကိုယ်နဲ့အတူရှိနေတယ်ကိုယ်မျက်မှောက်မှာမြင်နေရတယ်အဲလိုမြင်လာတော့ကိုယ်မှာအရှက်ကြောက်တွေဖြစ်လာတယ်အရှက်ကြောက်တွေကင်းလာတယ်မကောင်းတာမလုပ်တော့ဘူး ရှဲကြောက်တွေကင်းလာလို့ကိုဘုရားဖြစ်ခြင်းနဲ့စိတ်တော်ပေါက်ဘုရားအယုံသေးတယ်တရားတရားတွေအကောင်းလာတယ်တရားတရားတွေအကောင်းတယ်တတိလည်းအကောင်းပညာလည်းအကောင်းတော့နော်ဒါကြောင့်ဘုရားကုံတော်ပွားတဲ့ပုဂ္ဂိုလ်များဟာတရားတရားအကောင်းတယ်ဘုန်းကြီးတို့တရားတရားတွေဆုပ်ယုပ်လာပြီဆိုဘုရားကုံတော်လေးပြန်ပြန်ပွားတယ်ဒါကြောင့်လူတဘာဝရာဒီတရားတရားမခိုင်မြဲသေးဘူးခိုင်မြဲတယ်ဆိုတော့က အရိယာဖြစ်သွားမှသောတာပန်ဖြစ်မှခိုင်မြဲတယ်သောတာပန်မဖြစ်သေးမခိုင်မြဲပြီးတော့တရားတယုတ်တရားရဲ့အတိတ်ပဲလေးတွေလည်းဘယ်နှပါရှိတယ်ဆိုထပ်ပြောပါဦးအရိယာသောတာပန်ဖြစ်မှတရားတရားခိုင်မြဲတယ်သို့မဟုတ်ဖရာလောင်းတို့တဏ္ဍမှာဖြစ်တဲ့တရားတရားလည်းခိုင်မြဲတာအဲကြောင့်မို့တရားတရားတွေဆုပ်ယုပ်လာပြီယုံကြည်မှုလေးစားမှုတွေအားနည်းလာပြီဆိုဘုရားကုံတော်များများပွားပြီးနော်ဘုရားကုံတော်ပွားလို့လည်းရတယ် ဘုရားကုံတော်ပွားရင်လည်းတရားတရားတွေဖြစ်လာနိုင်မယ်ပြီးတော့တရားကုံတော်လည်းပွားရမယ်ဘုရားကုံတော်တွေပါအများဆုံးအမြင်ဘုရားကုံတော်လောက်ပဲပွားကြတော့ဘုရားကုံတော်ကြတော့ရွတ်တော်ရွတ်နေကြတော့ဗောလေချို့တော်တော်များများတရားကုံတော်ရဲ့တိတ်ပဲတောင်းတိတ်မသိကြပါဘူးပြီးတော့သိအောင်လုပ်တိုင်းတော့ကောင်းတယ်နော်မနေ့မနေ့ဘုန်းကြီးတို့ရှ िख ိုးတဲ့အခါမှာဒီမှာတရားကုံတော်6ပါးရှ िख ိုးတာတွေထည့်စုပ်တိုင်းအဲ့ဒါလေးတွေကိုရအောင်ကြက်ထားရအောင်ကြက်တိုင်းကုံတော်တိပဲတခုလောက်ဆိုရင်တော့မဆိုးပါဘူး ဘုရားကုံတော်တော့ဘုန်းကြီးတို့ကရားသမျှဖြစ်တဲ့သမျှအဖွင့်နေကြည့်ပြီးရေးထားတယ်တရားကုံတော်ကတော့သူ့ပုံအနေလောက်ပဲဗြဟ္မကုံတော်ဘုရားကုံတရားကုံတော်6ပါးဘာခါတော့ဘဂဝတာဓမ္မောမြတ်စွာဘုရားဒီတရားတွေကောင်းတာဟောထားတယ်ဒါကုံတစ်ခုပါဗျသူ့ဟောမြတ်စွာဘုရားဘာတွေဟောတာလဲမတရားတွေဖို့တရားတွေနိဗ္ဗာန်တရားတွေပရိယတ်တရားတွေနော်ဒီ ပိရိကသုံးပုံနိကေ900ဆိုပိရိကတရားတွေဒါဟောတာဒါတွေရှိလို့ဘုန်းကြီးနိမန်လာမှာကျင့်လို့ရအောင်ဒါမရှိရင်ဘုန်းကြီးနိမန်လာမှာကျင့်ဖို့ခက်တော့နောက်တစ်ခါကျတော့တန်ဒိဋ္ဌိကအရိယာပုဂ္ဂိုလ်တွေကိုယ်တိုင် ရှုသိတဲ့တရားပေါ့မျက်မှောက်သိရတဲ့တရားပေါ့ဘယ်သူရှုရှုပေါ့ဗျာဒါတော့တရားတကယ်ကျင့်နေကိုယ်တိုင်သိပါတယ်ငြိမ်ချမ်းတဲ့ရာနဲ့အနည်းဆုံးသိတယ် ဝိပဿနာဉာဏ်နဲ့ဆင်းရဲသွားရင်တော့မဲ့ဝိပဿနာဉာဏ်နဲ့ဆင်းရဲတိုင်းမဲ့ညာဖွညာရသွားရင်တော့ဟိုကောင်းတော့အဲ့ဒါတော့အဲ့ဒီအစဉ်မျိုးဆိုတော့အရိယာပုဂ္ဂိုလ်မှာသိနိုင်အကာလီကောသူကအခုလိုခဲချက်ချွင်းကြိုးပေးတယ်မတရားဖို့တရားကိုမတရားကိုပြောတယ်မဲ့ကြိုင်ဈာကာလမှာချမ်းမရှိဘူးမဲ့ရပြီဖို့တန်းရတာအဲ့ဒါပြောဒီတာမချမ်းကနေပြောရင်လည်းပဲတရားလို့ရင်တရားအကျိုးကျေးဇူးကခံစားရပါတယ်ဟို စိတ်တော့အနည်းဆုံးငြိမ်ချမ်းသာတရားလေးနဲ့နေတဲ့အလေးချင်းလောက်ကြည့်လိုက်ပေါ့နော်ပြောတဲ့အလေးချင်းတရားလေးကိုတွေးနေတဲ့အလေးချင်းလေးလောက်ကြည့်လိုက်ကိုတော်တော်လေးစိတ်ချမ်းသာပါအေးချမ်းပါဒါတော့ချက်ချင်းကိုသိတာပါ။နောက်မြတ်စွာဘုရားသူ့ရဲ့တရားကိုအာမခံချက်ပေးတာအေပတိကောငါတရားကိုစစ်ဆေးခြင်းရှုကြည်တာလောက်ကြည်တာဒါအာမခံချက်ပေးတာ။ဩပဏီကော တကယ်လုပ်ကြည့်တကယ်ကိုအမြဲတမ်းဆောင်ထားထိုက်တဲ့တရားဆိုသိလာတယ်ကျင့်ထိုက်တဲ့တရားပဲသိလာတယ်ပိစ္ဆတံဝိကဝဝိညူဟိဥက္ကတိတင်ယူသတော်ရိယပုဂ္ဂိုလ်ဒါကတော့ဉာဏ်ပညာထက်မြက်တဲ့ကြောင့်ခုတရားနာ ခုတရားရတဲ့ပုဂ္ဂိုလ်မျိုးဆိုတော့သူတို့ကတော့တကယ်ကိုဒါတွေနိဗ္ဗာန်ကိုသိခံစားတယ်ဘာပဲဖြစ်ဖြစ်ပေါ့ဗျာဒီတရားကုံတော်လေးတွေပွားနေလည်းပဲတရားတရားတွေဖြစ်တယ်ဆိုတော့မှတ်ထားပါ နော်တန်ခါနှုတ်တိတန်ခါဂုံတွေပွားနေလည်းပဲဒါဟာတရားတရားတွေထက်တန်သေးတာပဲတန်ခါဂုံတော်တွေလည်းကောင်းသောကျင့်ကိုကျင့်တဲ့ကျင့်ပြီးကျင့်စေဆိုတော့ကောင်းသောကျင့်တွေကိုကျင့်နေတဲ့ပုဂ္ဂိုလ်ဆိုတာတန်ခါပဲတုတ်တိပန္နာပဲဥစုပတိပန္နာတန်ခါမိုင်သူကကောင်းတာတွေကျင့်နေကောင်းတဲ့ကျင့်နေကျင့်နေစိတ်ထားတွေရိုးသားတာဖြောက်မှန်တော့ဗျာဒါတွေကတော့တွဲနေတာကောင်းတာမကျင့်စိတ်တွေကမရိုးသားမဖြောက်မှန် ဘုရားကုံတော်ပွားသံဃာကုံတော်ဂုံတော်တွေပွားတဲ့ဘုရားလို ရိုးသားဖြောင်းမှာဘုရားကုံတော်ပွားတာလည်းဒါမိတ်ထားတယ်ဘုရားကုံတော်ပွားတဲ့အကျိုးထဲမှာရိုးသားတွေဖြောင်းမှန်တယ်ဘုန်းကြီးတို့ဒီကနေ့ကိုယ်နဲ့နိုင်ရှင်ကြည့်ပေါ့နော်လူတူနဲ့တူပေါင်းတဲ့အခါဘုန်းကြီးတို့ရိုးသားမှာဖြောင်းမှန်မှာပေါင်းနေတာပဲမရိုးသားတော့မဖြောင်းမှတ်တာတစ်ချက်လောက်တွေ့တယ်သူကသူဘလောက်ပညာတတ်တာသူကသူအာနာဘလောက်ရှိသူကသူပစ္စည်းဘလောက်ချမ်းသာချမ်းသာ ပေါင်းဖို့ကဝင်လေးပါမတတ်တာလို့ပေါင်းရင်ပေါင်းမယ်စိတ်ထရလေးနဲ့နဲ့မရှိတော့ဒါကြောင့်တရားနဲ့နေတဲ့ပုဂ္ဂိုလ်မှရင်တန်ခါပြည့်လူဖြစ်ပြီးယောသားတွေဖြောက်မှနေဒါလေးမှတ်ထားအောင်ကျင့်ယောသားတော်ပေါ့ဗျာတရားနဲ့နေကျင့်တော်ကျင့်တော်ယောသားတော်ညာယပရိပါဏညာယပရိပါဏဆိုပါလဲဆိုနိဗ္ဗာန်ကျုံမှာကျင့်နိဗ္ဗာန်ဥတည်ချက်ထားကျင့်နေတဲ့ပုဂ္ဂိုလ်ပြောအဲ့ဒီလို ကောင်းတာတွေတကယ်ကျင့်နေပြီဆိုရင်စိတ်ကယုတ်တာဖြောင်းမှတယ်ယုတ်တာဖြောင်းမှနေရင်တော့အကြီးညိုခံလိုက်တာပဲယုတ်သေးခံလိုက်တာပဲအသက်ကြီးလာရင်ဘုန်းကြီးတွေ့ကြုံရတော်တော်များများလူကြီးတွေဆရာတော်ကြီးတွေတော်တော်များများသူကအယုတ်သေးခံကျင်တဲ့စိတ်တွေဖြစ်ကြတယ်အဲ့ဒီခါကျကိုကဘာလို့ဖို့လို့လဲဆိုသူတို့ကောင်းတရားတွေကျင့်ဖို့လိုတယ်သူတို့ကောင်းတရားတွေကျင့်နေယုတ်သားမယ်ဖြောင်းပါမယ်စိတ်ကောင်းနှလုံးကောင်းတွေဖြစ်လာမယ်ဒါဆိုရင်တော့သူ့အတူကိုဒီဘေးပေါင်ညာရိုးရိုးလှုပ်လို့ယုတ်သေးလေးစားပါ တချို့ကြတော့ယုတ်သေးလေးစားတာခံနေတော့ဒီသူတော်ကောင်းတရားတွေကျင့်ဖို့အကျင့်စရဏနဲ့ဝေးလာတဲ့ခါကျတော့အဲ့ဒါသူဟာပိုဆိုးသွားတယ်ယုတ်သေးမစူးမှမယုတ်သေးတဲ့သဘောမျိုးတွေဖြစ်သွားအဲ့တော့တန်ခါကုံတော်လေးပွားပါတာနိုင်မြတ်ပွားနေလို့ရှိရင်ကျင့်နေလို့ရှိရင်ဒါဟာတရားတရားတွေဖြစ်လာနိုင်မယ်တရားတရားတွေဖြစ်လာရင်တရားထုတ်လို့ကောင်းတော့သီလနှုတ်တတိသီလတွေလည်း မကြိုးမပေါက်မပေါက်မကြကျင့်သုံးနေလည်းပဲတရားတရားဖြစ်ပါတယ်။နော်လူတန်းပေကံမှုဒါတော့တရားတရားခြေခံပြီးလူကတော့မစ္စတိယဖြစ်နေနော်ကိုရတမနာလိုတဲ့စိတ်ဖြစ်နေနော်သူကတော့ဘလို့မှလူကိုတန်းဖို့မလွယ်ဘူးလူတွေတန်းနေဆိုတော့မစ္စတိယနဲ့တိုက်ပွဲဝင်ရမစ္စတိယနိုင်မှလူနိုင်တယ်ဒီဝဒနုတ္တိဆိုတာဘာလဲဆိုတော့ ဒေဝတာဆိုနတ်တွေမကဘူးဗြဟ္မာတွေရောခုံပါပါတယ်တတ္ထာတို့သီလတို့သုတ္တတို့စာကတို့ပညာတို့ဒီတရားတွေနဲ့ပြီးဆုံးနေရင်နတ်လည်းဖြစ်နိုင်တော့ဗြဟ္မာလည်းဖြစ်နိုင်တော့ဒါတွေခြေခံကျင့်ရတော့လည်းမကျင့်မနဲ့တော့မဖြစ်ဘူးအဲတတ္တာတို့သီလတို့သုတ္တတို့စာကပညာတွေပြီးဆုံးလို့နတ်တို့ဗြဟ္မာတို့ဖြစ်တာဒီတရားတွေလည်းငါတဏ္ဍာမှာပဲရှိတာပဲဒီလိုနတ်တွေဗြဟ္မာတွေကို တတိယထားပြီးကိုယ့်ရဲ့တတ္တာသီလသုတ္တဆာကပညာတရားတွေဖာမထတာဆင်ញင်တာဒီလိုပြောလို့ရအောင်ဒါဒွေတာနုဒတိဥပတ္တမနုဒတိဆိုတာကနိဗ္ဗာန်အချမ်းတဲ့ဂုဏ်တွေကိုဆင်ញင်တာပါအဲ့ဒီလိုဆင်ញင်မှများလာရင်တော့ဒါကိုယ်တဏ္ဍမှာတရားတရားတွေဖြစ်တယ်ဆိုမိတ်တော့နောက်တရားတရား မရှိတဲ့ပုဂ္ဂိုလ်ရှောင်ရတယ်ရောတရားတရားမရှိလူမတမ်းမဲ့ဉာဏ်ပဲဖြစ်ဖြစ်တရားထုတ်မဲ့ဉာဏ်လိုက်ဖြစ်စီတယ် အာမင်းတက်ငငယ်လေးရှိရဘာလို့အထောက်ရတာနော်ဒါကြီးကြီးမှလို့ရတယ်အဲ့လိုအဲ့ဒီပုံကကြောက်ဆရာကောင်းအဲ့လိုမျိုးပုံကရှောင်းရတယ်ဘုန်းကြီးဖြစ်လူဖြစ်ဖြစ်အဲ့လိုမျိုးပြောတတ်တဲ့ပုံကတွေ့လိုက်တယ်အာမင်းငငယ်လေးရှိရဘာလို့တူရတာနော်ဘာလို့သီလတွေဆောင်းကြီးမှလို့ရတယ်ဒါကြီးကြီးမှလို့ကောင်းနေကြတယ်ဒီလိုပေါ့ဗျသူမှတရားတရားမရှိတော့မရှိတော့သူလည်းမလုပ်ဘူးသူများလှုပ်ထားလည်းလိုက်ဖြတ်တယ်ရှိပါတယ်အဲ့လိုမျိုးလူတွေလောကမှာအဲ့ဒါကြီးဘုန်းကြီးတို့ကတတိထား အဲ့လိုမှသတိမထားမိနော်ကိုကသူတို့နဲ့ပေါင်းမိရဖြစ်သူတို့လိုဖြစ်သွားတတ်တယ်ဒါလေးအဓိကသတိထားမှုနောက်တရားတရားရှိတဲ့ပုဂ္ဂိုလ်ပေါင်းတရားထုတ်တာပဲဖြစ်ဖြစ်လုပ်ငန်းလုပ်ဒီကုသိုလ်ကောင်းမှုလုပ်တာပဲဖြစ်ဖြစ်စာသင်တာခုလိုတရားစာသင်တာပဲဖြစ်ဖြစ်တရားတရားရှိတဲ့ပုဂ္ဂိုလ်ကျတော့တကယ်ကိုယုံသေးလေးစားယုံကြည်နဲ့သင်ယူတယ်နားယူတယ်လေ့လာတယ် သူတို့နဲ့ပေါင်းရတယ်သူတို့ကြည်ပြီးသူတို့အားချအောင်သူတော်လို့သိတာငါတို့လည်းရအောင်လို့ငါတို့လည်းတင်မှပဲငါတို့လည်းလေ့လာမှငါတို့လည်းနာမှပဲဒီလိုဖြစ်တာတရားတရားရှိသူနဲ့ပေါင်းပြီးတော့တရားတရားရှိသူနဲ့ပေါင်းမှတရားတရားဖြစ်တယ်ပြီးတော့တရားတရားကိုဖြစ်စေတတ်တဲ့ဘုရားဟောတာတဲ့တုတ်တန်တရားတွေတုတ်တရားတွေကိုဒါတွေမကြမကြနာပေးရမယ်တချို့ဆိုနေတိုင်းတရားတစ်ပုဒ်တစ်ပုဒ်ဒီလိုနားနေတဲ့ပုံစံတွေရှိပါတယ်အဲ့ဒါတွေတရားတရားတွေဖြစ်စေတယ် ဒါတွေလေစိတ်ရဲ့သဘောတဘာဝတခါကြသရာတရားထက်တာတခါကြလည်းမလုံးချင်ဘူးပြင်းညီငွေပြီးတော့မလုံးချင်တဲ့စိတ်တွေပေါက်တယ်အဲ့ဒီခါပြောရင်ခုနကသရာတရားဖြစ်စေတဲ့တုတ်လေးတွေလေလာတာတော့နာတာတော့ဒါမျိုးလို့ဒီသရာတရားနဲ့ပတ်သက်ပြီးဘုန်းကြီးတို့သင်္ကုရုံမှာလည်းတွေ့ရပါတယ်ပြီးတော့မူလပါဏတာမှာလည်းတွေ့ရပါတယ်သရာတရား၄မျိုးဆိုရှိတယ်ဆိုနံပါတ်1က အာဂမတရာအာဂမနိယတရာနှမျိုးလုံးသုံးပါတယ်ဖရာလောင်းတို့ရဲ့တဏ္ဍာမှာဖြစ်တဲ့တတ္ထာမျိုးဒါလည်းခိုင်မြဲတယ်။မဘုန်းကြီးတို့ရဲ့ဖရာလောင်းဒီပင်ကရာမြတ်စွာဘုရားခြေတော်ရင်းမှာအဲ့ဒီခြေတော်သူမိတာရသေးဘွားနဲ့ဘုရားလောင်းဘုရားစုပန်နေတယ်။ဒီပင်ကရာမြတ်စွာဘုရားကသင်္ဟနောင်လေးသိမ့်ခြင်းနဲ့ကဘာတသိမ့်ကြာတဲ့ခါမှာဗုဒ္ဓခေါရမအနေနဲ့ဘုရားဖြစ်လိမ့်မယ်ဒီလိုဖြာဒီစကားမိတ်ကြားခဲ့တယ် ဘုရားလုံးရဲ့တဏ္ဍာမှာအခုချက်ချင်းကိုဘုရားဖြစ်တော်မလို့ယုံကြည်တာအဲတော့ဘုန်းကြီးတို့ပြန်ကြည့်လိုက်နော်လေးသင်္ချင်တဲ့ကပါတဲ့ဒိတာကာလဘဝတွေကြတော့950ဘုန်းကြီးတို့ဗမာပြည်ဆရာတော်ကြီးအဲ့လိုမှတ်တမ်းတင်တယ်လွှဲအောင်လို့ဒီကနေ့ကျ949ဘဝပဲရှိပါ949ဘဝပတ်လုံးဘယ်ဘဝရောက်ရောက်တတိဆံဘဝတွေလည်းရောက်တယ်နော်ဘယ်ဘဝရောက်ရောက်သူ့ရဲ့ယုံကြည်ချက်ကမပြတ်ဘူးပြအဲ့လိုခိုင်မြဲတာ ဒီအာဂမနသနာအာဂမနိယသာအတူတူပဲဒီတတ္တာမျိုးကြတော့ခိုင်မြဲတယ်ဖះလောင်းတို့ရဲ့တာဏမှာဖြစ်တဲ့တတ္တာကြည်လိုက်လေ949ဘောပါလို့ဘယ်ဘဝရောက်ရောက်သူကမပြတ်ဘူးအခုချက်ချင်းဖះဖြစ်တော့မလို့ယုံကြည်ချက်နဲ့ပါရမီတွေဖြည့်တာအဲ့လိုမျိုးဆိုလိုတယ်နောက်အဓိကမတရာနောက်ပစ္စကတရာလို့လည်းခေါ်တယ်အရိယာပုဂ္ဂိုလ်ရဲ့တာဏမှာဖြစ်တဲ့တတ္တာပေါ့သောတော်ဘာလို့ဖြစ်သွားပြီဆိုရင်ဖះတရားတန်ခါမို့တကယ်ယုံသွားတယ် အကြောင်းခွန်ကြီးတို့ခဏခဏပြောတာရှိပါတယ်ဖះတရားမြင်မှဖះမြင်တယ်တရားမြင်မှတန်ခါမြင်မယ်ရှင်ဝက်ကလိကိုမြတ်စွာဘုရားဒါမိတ်တာရှိတယ်ဒီခန္ဓာကိုယ်ကြီးကိုလာဖူးမြောင်နေနဲ့ခန္ဓာကိုယ်ကြီးအပုတ်ကောင်ကြီးပဲတရားကိုသိအောင်အထုတ်တရားကိုမြင်အောင်အထုတ်တရားမြင်ငါဖះအောင်မြင်ပါပဲဒါပြောတာဒါကိုထပ်ဆွဲပြီးဘုန်းကြီးတို့ကတော့တရားမြင်တန်ခါလည်းမြင်နိုင်တာပဲကျို့ကြလေတန်ခါမမြင်တဲ့ကဟိုဘုန်းကြီးတို့ဘုန်းကြီးတွေဆိုရင် တော်ကိုရှိခိုးဖို့လေးစားဖို့တော်တော်ဝန်လေးတယ်ဘုန်းကြီးတို့လူမျိုးတွေကတော့ဒါဗုဒ္ဓဘာသာအခြေခံရှိတာတော့ဒါဝန်မလေးဘူးနောက်တိုင်းကပုံကိုရလို့မဟုတ်ဘူးသူတို့မှဒီတရားမှသိနိုင်တဲ့သိဉာဏ်မရှိတော့သူတို့ဘာသာလဲကွဲပြားနေတော့ယုံကြည်ဖို့ခက်တာတရားလေးအထုတ်လို့သိမြင်သွားရင်ယုံနေပြီနည်းနည်းမြင်နည်းနည်းယုံနေများများရင်များများယုံနေ မညာဖုန်ညာရလောက်ရသွားပြီဆိုတော့ဆွဆွမြဲမြဲယုံတာပေါ့ဝိပဿနာဉာဏ်လေးတွေဖြစ်ရင်တော့မှဒီအပေါ်မှာတော်တော်ယုံကြည်ပါတယ်ဒီဒါကတော့သူတို့ကြပြပြောလို့မရပါဘူးဘုန်းကြီးတို့ရဟန်းတော်တွေလည်းမထူးပါဘူးဒီဥရဗျာဉာဏ်လောက်မှအနည်းဆုံးမရဘူးရင်တော့ယုံကြည်မှုကခိုင်မခိုင်မြဲဘူးခြားဘာသာနေစီယုံလိုက်ပါတော့မှာပဲ ဒေါ်လာတွေပေးပြီးစီလုံးလိုက်ရင်စီအောင်လိုက်ရင်ပါတော့တာပဲတခြားဘာသာတွေမှာသူကခေါင်းဆောင်လုပ်နေကြဘုန်းကြီးတွေတဲ့ဒါမျိုးရှိတယ်ဒါပါလဲဆိုတော့ဖရာတရားကိုတကယ်မလေးလာဘူးဒါမကျင့်ဘူးဒါမကျင့်ဘူးတော့ဘုန်းကြီးတော့ပြည့်မမြင်ပါဘူးသူမှမကျင့်ဘူးတော့မကျင့်တော့လည်းမသိမသိတော့လည်းမယုံဘူးပေါ့အဲကြောင့်ဘုန်းကြီးတို့ကကျင့်စေခြင်းနဲ့ဗျကျင့်ကျင့်တော့ခက်တာပေါ့နော်အခုဒီမှာဆောင်းနေဘုန်းကြီးတွေ့ပါရဲ့အများကြီးပဲဒီဘာသာရပ်တစ်ခုဆောင်းပွဲလေးရဖို့တော့မနေ့ကြိုးစားတာ တော်တော်ကြိုးစားတယ်ဘုန်းကြီးဒီမှာပွဲတစ်ခုရတာပြုံးတာပါအတော်ကြီးကိုကြိုးစားခဲ့ရတယ်အဲ့ဒါဒါကဒီဘဝပဲသုံးချလို့ရတယ်ဟိုကဘဝလွတ်မြောက်မှုပညာတမချောင်ကနေမရပါဘူးအဲ့ဒါမျိုးမှတ်ထားနော်ဒီတော့အ ਨੇ ဆုံးဝိပဿနာဉာဏ်ဖြစ်အောင် အထောက်ပါဟိုမဉ္ဇဏ်ဖုန်ဉာဏ်ဆိုတာကတော့ပါရမီနဲ့ဆိုင်တယ် ပါရမီဆိုဒီဘက်ဘုရားပါရမီဆိုတာလောက်တာပါရမီခေါ်တာပါနောက်တစ်မျိုးပြောရင်တော့အင်းဒီ၅ပါးညီမြောင်ကျင့်မယ်ဘုဇင်9ပါးညီမြောင်ကျင့်မယ်ဆိုရနိုင်တယ်ဒါတဲ့ဥရပြညာလောက်ရမှဒီဘုဇင်ကချိန်လို့ရတယ်ဥရပြညာမရောက်မချင်းတော့ဘုဇင်တရားမသိနိုင်လို့မှတ်ထားမယ်ဒီတော့အရိယပုဂ္ဂိုလ်ရဲ့တဏ္ဍာမှာဖြစ်တဲ့တရားမျိုးကြခိုင်မြဲတယ်ဒါမျိုးမှတ်ထားမယ်နောက်တစ်ခုကဩကပနာတတာဩကပနာတတာဆိုပုထုဇဉ်ပုဂ္ဂိုလ်က2မျိုးရှိတယ်နော် အန္တဘုဒ္ဓဆင်ကလျာဏဘုဒ္ဓဆင်ပေါ့ဖရာတရားပါမှာပေါ်မှာယုံကြည်သက်ဝင်မှုရှိတဲ့ပုဂ္ဂိုလ်မျိုးကိုဒါကိုကလျာဏဘုဒ္ဓဆင်ပုဂ္ဂိုလ်လို့ခေါ်တယ်ဖရာတရားတန်ကောင်မှာယုံကြည်သက်ဝင်မှုမရှိတဲ့ပုဂ္ဂိုလ်တနည်းအားဖြင့်ပြောရင်တော့ဖရာတရားတန်ကောင်ယုံကြည်သက်ဝင်နေဟိုဝိတရားတွေဘာတွေအားထုတ်လို့ဝိပဿနာဉာဏ်တွေထိုက်လျော့ဖြစ်သွားတယ်ဉာဏ်နဲ့ယုံကြည်တာပေါ့ဉာဏ်ပါတဲ့ယုံကြည်မှုမျိုးပေါ့ဒါမျိုးဆိုရင်တော့ဒါဩကပနတရာခေါ်တယ် ညံမပါဘူးတချို့ပုဂ္ဂိုလ်ကဗလိုင်းယုံကြည်တာသူ့အသွင်ပြင်ကြည့်ယုံကြည်တာဟာဒီဆရာတော်ကအပြောကောင်းတယ်ဆိုယုံလိုက်ဟာဒီဆရာတော်ကြီးညိုဝယ်ကောင်းတယ်ယုံလိုက်ဒီဆရာအပြောကောင်းတယ်အဲလိုမျိုးပေါ့ကိုညံနဲ့ဆင်ញင်စဉ်းစားတာနည်းတယ်ကြင့်လည်းမကြည့်ဘူးလောလောပြောရင်လောလောယုံလိုက်တာငါလိုမျိုးတခါတလေဘုရားတော်အာမခံချက်မပေးတာလေသူတို့ကအာမခံချက်ပေးဟောလိုက်ယုံလိုက်တာဘုရားတော်အာမခံချက်မပေးပါဘူး ကိုလုံးမှာကိုရအောင်မလုံးရင်မရပါဘူးအဲတော့သူဟောပြောသူ့ရဲ့အနေထားသူ့ရဲ့နာမည်ကြီးမှုတချို့ကအဲ့ဒါတွေလိုက်တော့အသိဉာဏ်နဲ့ရှင်ရှင်ကိုယ်ွယ်တာပေါ့အဲ့ဒါမျိုးဒါကကြတော့မြက်ကမ်းယုံကြည်မှုမျိုးလို့ပြောလို့ရပါတယ်ဒါပတ္တရအတ္တရာလို့ခေါ်တယ်အဲ့ဒါတတ္တာလေးမျိုးအာဂမအာဂမတ္တရာသို့မဟုတ်အာဂမနိယတ္တရာပြီးတော့အဓိကမတ္တရာ တူနဲ့အဓိကမသနာပစ္စကသနာဆိုအတူတူပဲအာဂမသနာနဲ့အာဂမနိယသနာအတူတူပဲဩကဝနသနာကလျာဏပုရုษင်နေယုံကြည်တာဘုရားတရားတန်ခေါ်မှာဉာဏ်နဲ့တက်ဝင်ယုံကြည်တာပေါ့လေတတရသနာဉာဏ်မပါမဲနဲ့မျက်ကန်းယုံကြည်တာအသွင်ပြင်းနာမည်ကြီးမှုနာမည်ကျော်ကြားမှုပြောကောင်းမှုဒါမျိုးတွေကြည်ပြီးတော့ယုံကြည်တာပေါ့ဗျာဒါပတ္တာရသနာလို့ခေါ်တယ် ခုနဘုရားလောင်းရဲ့တတ္တာတော့ပြီးသွားပြီပေါ့ဗျာအာကမဏတ္တာအာကမဏိယတ္တာအဓိကမတတ္တာဒါလေးနည်းနည်းလေးဘုန်းကြီးတို့ဆက်ဝင်တော့အရင်ကလည်းပြောခဲ့ဘူးပါဒီအရိယာပုဂ္ဂိုလ်ရဲ့တဏ္ဏမှာ ဖြစ်တဲ့တတ္တာသူကလည်းဘယ်ဘဝရောက်ရောက်ဘယ်ဘုံရောက်ရောက်မပြတ်ဘူးဗျခိုင်မြဲတယ်အရိယာဖြစ်သွားတယ်ဒါနဲ့ပတ်သက်ပြီးတော့ဘုရားရှင်လက်ထက်က ဖြစ်ပျက်လေးဘာတွေ့ရလဲဆိုဘုရားရှင် ဝေလုံးအကြောင်းဆိုတာပရမဆုံးအလူခံတဲ့အကြောင်းပဲဗိမိတာရမင်းကြီးဆောက်လုပ်တဲ့အကြောင်းပဲရာဇကြုံမြုပ်နဲ့မလမကမှာအဲ့ဒီဝေလုံးအကြောင်းဝါရောအကြောင်းမှာ တရင်သုံးနေတဲ့အချိန်ပေါ့အဲ့မှာတရင်သုံးနေတဲ့အချိန်တရားဟောပါတဲ့အကြောင်းတရားဟောတဲ့အချိန်မှာဘယ်လိုဖြစ်လဲဆိုသူပဗုဒ္ဓဆိုသူကလူနာလူနာယောဂဖြစ်ညောပိဋကကြဘယ်နာရဲမလဲသူ့မှာခန္ဓာကိုယ်ကယောဂရူဆိုလို့ရှိတော့ ရိတ်တဆုံးဖြတ်မုံွယ်ပြီးနားတဲ့အဖြစ်မျိုးပါဘုရားဟောလိုက်တဲ့ခါကျတော့သူကအဲ့မှာတရားကိုကြားနာကျင့်သုံးတော့ပါရမီရလည်းရှိတော့သောတော်ဘာဖြစ်သွားတယ်သောတော်ဘာဖြစ်သွားတဲ့ကထုံးစံအတိုင်းပါဗျာကိုရတာတရားတွေကိုများစွာဖြင့်တရားလေးတွေရသွားပြီဆိုဘုရားရှောက်ကြတာများတယ်ပြည်တရအများကြီးလေဘုရားနဲ့သွားကြတော့ရရှိကိုရဆိုသူချက်ချင်းဝင်လို့မရဘူးအဲတော့ပြည်တဆဲအောင် စောင့်နေရတော့အဲ့ဒီချိန်မှာတရားမင်းကလည်းဒီသုဗ္ဗဗုဒ္ဓရဲ့အမှုရာတွေပြောင်းသွားတဲ့အခါကျတော့သူ့ကိုတရားရမရစုံစမ်းရှင်းတာနဲ့ပါမိလေသုဗ္ဗဗုဒ္ဓတဲ့မင်းကအလွန်ဆင်းရဲပါလေမင်းကငါတုံးလို့မကောင်းတုံးလို့မကုန်နိုင်တော့ပစ္စည်းပစ္စည်းတွေပေးမယ်ဖះကိုဖះမဟုတ်ဘူးတရားကိုတရားမဟုတ်ဘူးတန်ခါတန်ခါမဟုတ်ဘူးအဲ့လိုပြောရမယ်လို့ပြောတယ် ကိုကတရားကိုတကယ်သက်ဝင်ဉာဏ်တရားတကယ်ဉာဏ်နဲ့မြင်ပြီးတော့မညာဖုန်ဉာဏ်ရပါတော့တကယ်မြင်သွားတယ်ကဘယ်သူကစီးယုံလို့မှမရဘူးအဲ့မှာပြန်မဲတယ်သင်မစုလုံးအဲ့ဒါဂျာမင်းကအာကျွန်တော်ကဒီဂျာမင်းမှာအရှက်မိတဲ့ဂျာမင်းနဲ့တင်ကငါငါအသင်နဲ့တော့ဖက်တော့ပြီးမပြောချင်ဘူးတင်ကငါ့ကိုဆင်းရဲတယ်လို့ပြောတယ်ငါတဏ္ဍမှာတရားတရားတွေအပြည့်ရှိတယ်သီလတရားတွေအပြည့်ရှိတယ်ဟိရိဥတ္တပ တုတ္တစာကပညာဒီသူတော်ကောင်းတရားတွေငါတဏ္ဍာမပြည့်ရှိတယ်ငါမဆင်းရဲဘူးတဲ့ဒီတော့ဒီဒီလိုစကားတွေလာမပြောနဲ့ဆိုမောင်းထုတ်လိုက်တာကြာမင်းကြာမင်းဆိုတော့နတ်ဆိုတော့ဒီကရဲသူဒီကနေထွက်လာပြီနော်ဖျားနာသွားလျှောက်လာတယ်ခုနသူကသွားလျှောက်ဖျားဥအောင်သွားလျှောက်အဲ့တော့ဒီကြာမင်းကဘုရားဗာမင်းနဲ့ကြာမင်းကြာမင်းနဲ့တင်းလို့ဒီကြာမင်းအရာထောက်မက ဒီလိုသုဘဗုဒ္ဓဘုရားမဟုတ်ကြောင့်တရားမဟုတ်ကြောင့်တန်ခါမဟုတ်ကြောင့်ပြောလို့ရမှာမဟုတ်ဘူးဒါမိတ်နော်ဒီလိုသုဘဗုဒ္ဓလည်းနောက်တော့မိမိရထားတဲ့တရားကိုဖျက်ထားလာလျှောက်ပါတယ်အပြန်မှာတော့သူကသားငယ်ပြောင်းနေတဲ့နွားမတကောင်ဝိဇ္ဇလို့ခွေတလို့နေသွားတယ်နောက်ပိုင်းတော့လက်ပြီးရောက်တာဒါဓမ္မပဒမှာပါပါတယ်နော်ဒီလိုတရားလေးတွေတကယ်တရားရသွားလို့ရှိရင်ဘယ်သူမှဖြတ်လို့မရဘူးဗျာဘုန်းကြီးပြလူတွေ ဒီတရားအသိဉာဏ်ရမဉ္ဇဏ်ဖုံဉဏ်ရတော့ခုနဟုတ်ကူပါဘုန်းကြီးတို့ကမဉ္ဇဏ်ဖုံဉဏ်မရသည့်တိုင်တော့ခုနဝိပဿနာဉာဏ်လေးတွေရမယ်ဆိုရင်တော့ဖြစ်မယ်ဆိုရင်အဲ့မှာလေယုံကြည်မှုတော်တော်ခံမြဲပါတခြားဘာသာပဲရောက်ဖို့တော့အမှန်ခင်းရင်သွားခုနဥရဗျာညာလောက်တော့ပိုင်ပိုင်နိုင်နိုင်တွေ့ဘူးဖြစ်ဖူးရောက်ဖူးရင်ခံမြဲပါတယ်ဘုန်းကြီးတွေ့ရတော့ပြောင်းလဲဖို့ခက်ပါတယ်ဘာလို့တကယ်မြင်တော့တကယ်သိပါတော့ ဒါကြောင့်တရားထုတ်တကလို့သိစေခြင်းတော့ဒါကတော့ဒီကမတရာပေါ့ဗျာနောက်ပြီးတော့ဩကပနတရာဒီအကြောင်းလေးလည်းနည်းနည်းပြောပါဩကပနတရာကျတော့သူကအကြောင်းမျိုးမျိုးနဲ့ပြောင်းလဲနိုင်တယ်အခိုင်မျိုးကေလျာဏပုရုဇဉ်တော့ဝင်ယူညံညံတော့ညံပါတော့လေဒါပေမဲ့ခုနသူ့ညံကမဲ့ညာဖွညာရတဲ့ညံမဟုတ်သေးရင်ပြောင်းနိုင်တယ်ချို့ ဒီဟာနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဟိုရှင်သူလိမနေ့တုန်းကမေးပြနဲ့ရှင်သူလိမေတော်နဲ့ပတ်သက်ပြီးတော့အဲ့အဲ့ဒီထဲမှာဟုထုကြောင့်လေးတစ်ခုပါတယ်အဲ့ဒါလည်းတော်တော်လေးစိတ်ဝင်စားစရာကောင်းနော်ရှင်သောဘဝတမင်းသမီးဆိုတာရှင်သူလိရဲ့မေတော်ပဲရှင်သူလိကိုဆောင်တဲ့အခါကျတော့9နှစ်နဲ့9ရက်တိကိုဆောင်နောက်တော့ နောက်ဆုံးခုနှစ်ရက်မှာတော့အပြင်းထန်ဆင်းရဲဒုက္ခရောက်တော့ဘုရားလည်းဒီချိန်မှာသူတို့မြို့မှာရောက်နေတော့သူ့ယောက်ျားသွားဘုရားလျှောက်ခိုင်းတာအတိတ်ကဝီကျွေးတွေကလည်းကုန်းလာတဲ့ခါကျတော့ဒီဘုရားဆောဘုရားတို့ဘောတော်မင်းသမီးလေးချမ်းသာမှချမ်းသာနဲ့ကိုယ်မိဖွားပါစေတာသမီးလေးလည်းချမ်းသာချမ်းသာပါစေသူတို့လို့ဘုရားအတိတ်ကလည်းလွတ်မြောက်သွားတဲ့ခါမှာချက်ချင်းမိဖွားသွား မခံမရနိုင်အောင်ဖြစ်လုံးလို့သူကဘုရားကြီးသွားလျှောက်ခိုင်းတော့သူရောက်ချောင်းသူဘယ်တရားတွေပွားနေရလဲဆိုလည်းပြောပါတယ်အဲ့ဒီထဲမှာတော့ဗာပြောလဲဆိုသူကသောတာပန်ဖြစ်ပေမဲ့ဝိပဿနာရှုမရှုဘူးဗျအဲ့ဒီမှာတော့ဗာရှုလဲဆိုတော့ဘုရားကုံတော်တွေပွားတယ်တန်ခါကုံတော်တွေပွားတယ်ပြီးတော့နိဗ္ဗာန်ကုံတော်တရားကုံတော်တွေပွားနေတယ်ဆိုကြောင်းဒါကိုလျှောက်တယ်ဗျအဲ့ဒီမှာလည်းသတိထားဖို့တကယ်နာကျင်ကြက်ခဲမှုတွေကြုံလာတဲ့အခါကျတော့ ဝိပဿနာရှုဖို့တော်တော်ခက်တယ်သုဘဝါဒမင်းသမီးကသောတာပန်ပဲသောတာပန်တော့မခံနိုင်ဘူးဘုန်းကြီးတို့တာမပုဂ္ဂိုလ်ဆိုတော့ခံနိုင်တော့တော်တော်ခက်တယ်ဒီတော့သူ့ယောက်ျားမြတ်စွာဘုရားကြီးသွားလျှောက်မြတ်စွာဘုရားလိုပဲမေတ္တာပို့လိုက်တဲ့ခါကျတော့ချက်ချင်းကြီးလွယ်လွယ်ကူသူတို့အတိတ်ကနေလွတ်မြောက်သွားချက်ချင်းလွယ်လွယ်ကူမိဖွားနေဟိုသားလေးက9နှစ်နဲ့9ရက်ဆိုစကားပြောနိုင်ပါဗျာမိဘလောက်တဲ့ဝမ်းသာဝမ်းသာတဲ့ချိန်မှာသွား မြတ်စွာဘုရားမှုရှိတဲ့တန်ဃာတွေကိုဆွန်စားပင့်ခိုင်းတာတာမန်ပင့်ခိုင်းတာပေါ့နော်ခုနှစ်ခုနှစ်လေးပင့်ခိုင်းအဲ့ဒီမှာဘယ်လိုတိုက်ဆိုင်နေလဲဆိုတော့ချမ်းသာတဲ့တရားကြီးတောက်ရှင်သာရှင်မောမောကံတရားကြီးတောက်ကလည်းဆုံးကပ်ဖို့ဟာလျှောက်ပြီးသားဖြစ်နေဒါပဲလို့မြတ်စွာဘုရားကဒီရှင်သူလိလောင်းလေးဒါနဘောင်အတွက်အကျိုးများမှမြင်တဲ့အတွက်ဒီဆွမ်းဆောင်လက်ခံတယ်ပြီးတော့ဘုန်းကြီးတို့က ဒါနထုံနှံစင်လာရပထမဆုံးစားကိုလက်ခံတိုင်းအဲ့ဒါပြန်ပြီးအတိပေးအကြောင်းကြားတယ်။အဲ့တော့မြတ်စွာဘုရားကဘာလုပ်လိုက်လဲဆိုတော့ရှင်မမောက္ကလံသူတကာကိုမောက္ကလံသွားပြီးတော့တကာကြီးကိုရပြောင်းရလွယ်သွားလုပ်ပါ။တင်းတကာကိုသွားရပြောင်းရလွယ်လုပ်ပေးပါ။ဒီဟာသုဘဝတ္တမင်းသမီးကသူတာမွေးတဲ့ထိမှန်နေနဲ့ဆုံးကဖို့ပေါ့လေ။သူက9နှစ်နဲ့ ခုနှစ်ကိုယ်ဆောင်ရတယ်ဒီလိုခက်ခဲမွေဖလာတယ်ထိမှန်နေတဲ့ဆုံးကကိုရှောက်ထားတယ်သွားရပြောင်းဆိုတော့ဒါလို့ဘုန်းကြီးတို့တာမန်ကြည့်နော်ဝါတော့ရဟန္တာရှင်းပြပါဘာမှဖြစ်ပါဘုန်းကြီးတို့တာမန်ပုဂ္ဂိုလ်တော့မျက်နှာပူပါဘောသွားပြောင်းရတယ်သွားပြောင်းတဲ့ချိန်မှာဒီဝိတုကျဒါလေးကိုပြောချင်တာဘုန်းကြီးပြောချင်တာသွားပြောင်းတဲ့ချိန်တခါကြီးကဆင်းကြီးဆင်းလက်တက်ပြီးရှောက်ပါတခါကြီးအဲ့ဒီမှာရှင်မောမောကလားတခါကြီးတဲ့ ရသော်ဘုရားကသုဘဝန္တမင်းသမီးတွေ9နှစ်နဲ့9လ9နှစ်နဲ့9ရက်ကိုယ်ဆောင်ပြီးသားလေးမွေးဖွားလာဒီသားလေးမွေးဖွားတဲ့ထိမ်မှနဲ့ဘုရားမွေးတဲ့တန်ဃာတွေကို9ရက်ဆုံးကတ်လို့လေဒါကြောင့်ဒီကကြီးနောက်9ရက်လောက်ဆုတ်ပေးပါဒီလိုရှောက်ဒီလိုမိတ်တော့ဒီကကြီးကပါရှောက်တယ်အရှင်ဘုရားတို့လက်ခံတာလို့တပည့်တော်ကဆုံးကျွေးဖို့ဆုံးချက်ဖို့ပစ္စည်းပစ္စည်းတွေကိုယ်ဝယ်ထားတယ် နောက်ဆုံးလို့ဖြစ်မှမထင်ပါဘူးဗျာဟိုကထပ်မိန်ပါတယ်ဒီကကြီးခုနှစ်ရက်တိတ်မကြပါဘူးခုနှစ်ရက်နဲ့နောက်ဆုံးပြီပါဟိုကအရေးတကြီးကနေအဲ့လိုအဲ့တော့သူကဘာလျှောက်လဲရှင်ပြတို့ကမိန်တော်မလားတဲ့သဗ္ဗေသင်္ခါအိဋ္ဌာပေါ့ဒီပစ္စည်းတွေကတပည့်တော်ခုနှစ်လောက်နောက်ဆုံးလဲပစ္စည်းတွေအကြောင်းတစ်မျိုးမျိုးနဲ့ပြတ်သွားမယ်ဆိုရင်တပည့်တော်ဘယ်လိုဆုံးကပ်ခွင့်ကြုံပါလဲ ရှင်မမောက်ကလာဆိုတော့ဒီကကြီးတို့ဒီမကြီးတို့ကုန်ကြောက်လာတယ်သူကတကိုးရမှာဣတရေရတဲ့ပုဂ္ဂိုလ်နော်တကိုးပိန်နေအဲတော့ရှင်မမောက်ကလာကိုလိုမြတ်ကြဘာလို့ ਆ လဲသူ့ရဲ့အင်ဂျင်တကိုးနဲ့ပေါ့သူ့ရဲ့ဒီတထေးရဲ့ပစ္စည်းပစ္စယတွေကိုပြန်ဆင်ញင်ကြည့်ဆင်ញင်ကြည့်တော့ဘာတွေ့လဲဆိုတော့7နှစ်ပတ်လုံးပေါ့ဒီပစ္စည်းတွေမပြောက်မပြတ်တိုးပွားပဲမြင်နေတော့အမခံချက်ပြည့်တယ် ဒကာကြီးဒကာကြီးပစ္စည်းပစ္စည်းဆွန့်ကပ်ဖို့ဝယ်ထားတဲ့ပစ္စည်း၁၂နှစ်ပါလို့မပြောက်ဖြစ်ဘူးတိုးပွားပဲတိုးပွားနေတိုးပွားမြဲတိုးပွားနေမယ်ခုနှစ်ရက်လောက်နောက်ဆုံးစောင့်ပါအဲ့ဒါလေဒကာကြီးကမကျေနပ်သေးဘူးအရှင်ဘုရားတို့ပဲတပည့်တော်ဟောတာမလားတဲ့ပစ္စည်းသင်္ခါရလူသင်္ခါရပစ္စည်းကတော့ရှင်ဘုရားပြောတဲ့အတိုင်းရှင်ဘုရားဘုန်းတော်တကူတော့ယုံပါတယ်တပည့်တော်ကခုနှစ်ရက်အတွင်းသေသွားဘယ်လိုဆုံးကပ်ခွင့်ကြုံမလဲထပ်ပြီးဆောရကတက်တယ် ဟာဝါကြတော့သူကအဘိညာဉ်တကုန်းနဲ့ကြည်ရပြန်တယ်သူ့အသက်ကိုကြည်တော့ဒကာကြီးတက်ကလည်းမသေးပါဘူးခုနှစ်နှစ်ခုနှစ်ရက်ခုနှစ်ရက်တွင်မသေးဒကာကြီးဒကာကြီးတက်လည်းမသေးပါဘူးခုနှစ်ရက်ပဲနောက်ဆုတ်ပါဆုတ်ကခေကြုံပါလိမ့်မယ်အဲ့လိုအာမခံမြန်တော့ဒကာကြီးကဘာလျှောက်ပြန်တယ်အရှင်ဘုရားအရှင်ဘုရားရဲ့အနာဂတန်တညာအနာအနာဂတ်ကိုကြည်နိုင်တဲ့ ဉာဏ်တော်ကိုယုံကြည်ပါတယ်ဖေ။တပည့်တော်ပစ္စည်းတွေလည်းမပြည့်စည်ဘူးတပည့်တော်တက်လည်းမသိဘူး။ဒါပေမဲ့တပည့်တော်ကခုနှစ်ရက်အတွင်းတပည့်တော်ဆုတ်ကက်ခြင်းတဲ့သရာတရားလေးပြက်သွားဘယ်နဲ့လုံးပါလဲအဲ့ဒါမေးတယ်။အဲ့တော့မေးတော့အဲ့ဒီခါကျတော့သရာတရားဆိုစိတ်ပြစိတ်ဆိုအနန္တရားဆိုတော့အရှင်မြတ်ကြီးအာမမခံတယ်ဘုံကြီးတဲ့ပုံဆိုလိုတာသရာတရားပြက်လွယ်တာမန်ပုံကိုရိယမဟုတ်တဲ့ပုံကိုပြက်လွယ် ဒါပေမဲ့အခုတခါကျတကယ်တော့ကျသူလဲဒီစာပေပြန်ကျသူလဲသောတာပန်ပဲနော်သူအဲ့ဒါဟိုကဒီတရားနာကျင်လို့ကိုယ်ကကပြန်မေးတာဒါတော့ရှင်မမောကလကိုလိုမြတ်ရဘာပြောလဲဆိုတခါကြီးတဲ့ပစ္စည်းတွေနဲ့အသက်ကတော့ရုပ်ထုဖြစ်တော့မြင်နိုင်တော့အာမခံနိုင်တယ်တဲ့ဒီတရားတရားတော့နံတရားဖြစ်နေတဲ့အတွက်ဘုရားအာမမခံနိုင်ဘူးတဲ့အဲ့ဒီတရားတရား အဲ့တော့ဒကာကြီးဟောနေတတိနဲ့ညာနဲ့ထိမ့်ပါခိုင်မြဲပါအဲကြောင့်ဦးရဒကာကြီးကလည်းသူလည်းသောတာပန်ပါပဲနော်သောတာပန်သမီးတို့သောတာပန်ပြည့်သူလည်းသောတာပန်ဒါကြောင့်မို့လို့ဘုရားသွားချိန်ခိုင်းတာအဲ့မှာသွားပါမမဗျာတဲ့တပည့်တော်အရှင်မြတ်မိတ်နဲ့တန်ခုနှစ်ရက်ဆောက်ပါမယ်အခုလိုစင်ကြယ်စင်လက်တက်ပြီးရှောက်တာတော့အရှင်ဘုရားတရားနာလို့လို့ပါအဲ့လိုရှောက်တာတရားနာခြင်းလို့သူမေးတဲ့မိခုံးလို့ကျန်တဲ့ဘုန်းကြီးနေလည်းတော်တော် ပြန်လျှောက်တဲ့တရားနဲ့ဘုန်းကြီးနေနဲ့တော်တော်ဖြည့်ရှင်းရခက်မဲ့တရားတွေအဲပြောချင်တာကဘုန်းကြီးတို့တရားတရားအဲ့ဒီလိုမခိုင်မြဲပါဘူးအဲ့ဒီကလျာဏပုရိသေတရားတရားနော်ဘာပဲဖြစ်ခုနကဝိပဿနာဉာဏ်တွေဖြစ်အောင်ကြာကြာနာနာအထုတ်လိုက်ရင်လည်းခိုင်မြဲပါတယ်ခုနအရိယာပုဂ္ဂိုလ်တော့မခိုင်မြဲသေးတယ်အတော်တန်ခိုင်မြဲပါအဲ့ဒါမျိုးဖြစ်အောင်တော့အထုတ်ပါဗျပတာရတရာဆိုတော့သူကတော့ဒီတိုင်းကို မစင်စားပဲနဲ့ယုံကြည်မှုမျိုးပေါ့ထင်ကြီးစရာတွေ့လာရင်မြင်လာရင်ယုံကြည်လိုက်တာပဲအဲ့ဒါမျိုးဆိုလိုတာနော်ဒါလည်းဘုန်းကြီးဟိုတရားတရားပြောင်းပြောပါအောင်သာရစရာရုပ်ဆင်းကြီးညိုစရာကောင်းလဲကြီးညိုလိုက်တာပဲအတန်ကောင်းရင်လည်းကြီးညိုလိုက်တာပဲတေတတဝုတိုင်းလည်းကြီးညိုလိုက်တာပဲကိုခင်နေကြီးပေါ့ကိုဘေးရင်ဟောဘေးရရချိတ်ပေးဒါမျိုးတွေလုပ်ပြီးလဲကြီးညိုလိုက်တာပဲစီဝါတွေမြဲအောင်အာနာတွေတည်မြဲအောင် ဂျာရုတွေတက်အောင်ဒါတွေလောက်ပြီးကြီးညိုလိုက်တာပဲဒါမျိုးပြောတော့ဒါကြပတာရတရာလို့ခေါ်တယ်ဒီပတာရတရာကြတော့ချိန်မြေပြတ်တာဝင်ချိန်မြေပြတ်နိုင်နော်ဖះလက်ထက်ကဖြစ်ပြလေးတစ်ခုဖះကဥပ္ပါဝံကြောင့်ဆိုဒီတောက်ထီမြို့မှာကတောင်ပဲရမှာစေတဝန်ကြောင့်ပေါ့နောက်တောင်ပဲရရှေ့ပဲရမှာじゃပုပ္ပါဝံကြောင့်ရှိတယ် ဘုရားအောင်ကျောင်းမဆိုတာကဝိသကာကျောင်းမကြီးပေါ့နော်သူကဆောက်လုပ်လုပ်တာမြတ်စွာဘုရားဘုရားအောင်ကျောင်းတရင်သုံးလိုက်ခါလေးလေးစေတုံကျောင်းတရင်သုံးလိုက်နောက်ပိုင်း190နောက်ပိုင်းမှာတော့အဲ့ဒီကျောင်းတွေတရင်သုံးတာများပါဒီနေ့တစ်ချိန်မှာပေါ့ဗျာဘုရားအောင်ကျောင်းမှာတရင်သုံးနေတဲ့အချိန်အဲ့ဒီအချိန်မှာကောသလမင်းကြီးဒီတောင်ထိမြို့ဆိုတာကကောသလမင်းရဲ့တိုင်းပြည်တဲ့မြို့တော် ခောဒရာမညာမကြာခဏဘုရားသီလာကလာရောက်ဖူးမြော်ပါတယ်ဒါပေမဲ့ तू ကတရားမမရသေးတော့တရားမရသေးတော့ तू တရားတရားပဲခိုင်မြဲမလဲမမကန်ကန်ယုံကြည်ဖို့လည်းမလွယ်ဘူးပေါ့ဒီအိန္ဒိယမှာကဘယ်လိုဖြစ်လဲဆိုဘာသာတွေကစုံတယ်ဘုရားမပွင့်ငင်ရတဲ့ဒီဘုန်းကြီးတို့အများကြားဖို့နာပဲဘုရားမြေကံပုဂ္ဂိုလ်6ယောက်တောင်ပေါ်လာသူဝါဒနဲ့သူအောင်မြင်နေကြတော့ဒီနောက်ဘက်ခေတ်မှာလည်းဒီလိုပါပဲ အဲ့ဒီဖះကိုသွားတွေ့တယ်ကတော့တယ်ကတော့တဲ့အချိန်မှာဖះကြောင်းတော်ကဒီလမ်းမဘေးမလမကမြင်းနေဝင်ရပါတယ်အဲ့ဒီဘာသာကြားတွေကဒီလမ်းမကြီးကိုဖြတ်သွားနေကြအဲ့ဒီလိုဖះနဲ့စကားပြောနေချိန်တခြားဘာသာကြားတွေကဘယ်လိုဘာသာကြားတွေလဲအဝိမွေတဲ့ဘာသာကြားကောင်းဆောင်တွေကအဲ့ဒီမှာလမ်းမမှာဖြတ်သွားတာသူတွေ့လိုက်တယ်ဒါပေမဲ့လို့အဲ့ဒီခင်မှာကအဲ့ဒီလို အဝိမို့ဘဲနဲ့ကျင့်တဲ့ပုံကုမျိုးဆိုရင်တကယ်ရဟန္တာဆိုပြီးထင်ကြီးတဲ့ခဲ့ဆိုတော့သူကလည်းဒီပုံကိုတွေးလိုက်တဲ့အခါကျဘုရားရှိမှပဲအဲ့ဒီပုံကိုကြည်ညိုလုံးလုံးလန့်ကြတော့ပြီးတော့ဘုရားကိုရှောက်တာမြတ်စွာဘုရားကဟိုလမ်းမှာသွားနေတဲ့ခုနကအဝိမို့ဘဲနဲ့သွားနေတဲ့ပုံကိုတကယ်ကျင့်တဲ့ရဟန္တာပုံကိုတွေဖြစ်မယ်ဗျာဒီတော့သိကြည်ညိုပြီးပါတယ်ဗျာဘုရားရှိမှကိုရှောက်ထားပြီးအဲ့လိုပြောတာအဲဘုရားအဲ့မှာဗာမိတ်လေဆိုတော့တခါကြီးတဲ့ ဒါကြီးတို့လိုအဲတာမန်ပုဂ္ဂိုလ်တွေနေရာဘယ်ပုဂ္ဂိုလ်ကကြီးညိုတဲ့နဲ့ဘယ်ပုဂ္ဂိုလ်ကမကြီးညိုတဲ့ဘူးဘယ်ပုဂ္ဂိုလ်ကဟိုတငယ်ချင်းဆိုဘယ်ပုဂ္ဂိုလ်ကပေါင်းထိုက်တယ်ဘယ်ပုဂ္ဂိုလ်ကမပေါင်းထိုက်ဘူးဆိုမသိနိုင်ပါဘူးတဲ့သိနိုင်တဲ့အကြောင်း၄မျိုးရှိတယ်ဆိုအဲ့ဒီမှာဟောအဲ့တရားလေးလည်းကောင်းပါဒါလေးလည်းမှတ်စေချင်လူဒုတိယအကြောင်းကိုသိချင်ရင် အတူတူနေဘူးမှာဒီကိကလေးတွေမျိုးဖုန်းကြီးများစွာဒီတရားကလေးတွေပြောပါအတူမနေဘူးရင်မသိဘူး မခုခုခေတ်ဆိုရင်ခုလို zoom နဲ့တွေ့တယ် iPhone ဖုန်းနဲ့တွေ့မယ်ဒါကတော့သူ့စိတ်မသိနိုင်ဘူးရုပ်ကြည့်အောင်နဲ့စိတ်ဓာတ်မသိအတူမှမနေဘူးလားစိတ်ကလုံးမှမသိနိုင်ဒါကိုဒါကြောင့်ကလေးတွေဘုန်းကြီးရောပြောအတူမနေဘူးရင်မတွေ့ဘူးရင်သူ့စိတ်ဓာတ်မသိနိုင်ခဏတစ်ဖြုတ်အတူနေဘူးနဲ့လားမသိဘူးဗျတချို့ဟန်ဆောင်ကောင်းတယ်ပြောဆိုတိမ်မွေးကျွတ်လူတက်ပြီးတော့ဟန်ဆောင်နေတာတော်တော်နဲ့မမီဒီလိုပေါ့ ပြီးတော့အတူနေဖို့ရမယ်ခဏနာတွေ့ဖို့ရမယ်စကလုံးအတူတူပဲပေါ့နော်ခဏခဏတစ်ပြုတ်တူနေဖို့နဲ့စိတ်ဓာတ်သူ့ရဲ့ဇေယျမသိနိုင်ဘူးအချိန်ကြာကြာတူနေဖို့မှ တနေ့မို့တနေ့ပေါ်လာတော့ပေါ့အဲလိုဒါမှသူ့အကြောင်းသိနိုင်တယ်တူနေဖို့ရမယ်ခဏခဏတွေ့ဖို့ရမယ်ပြီးတော့ကြာအချိန်ကြာကြာနေဖို့ရမယ်မြဲမပြတ်တွေ့ဖို့ရမယ်ဒါဆိုရင်တော့သူ့အကြောင်းသိတယ်အဲ့ဒါဆိုသိပြီလားဆိုအဲ့ဒီလိုလည်းမဟုတ်သေးဘူး ဒီဆင်ញင်တယ်လို့သူနဲ့ပတ်သက်ပြီးကိုကတတိထားဆင်ញင်သုံးသပ်နေသူနဲ့တူနေတော့သူအပြစ်ချတာလို့မဟုတ်သူကဘလို့ပုံကိုလေလောဘကြီးတတ်တဲ့ပုံကိုလားဒေါသကြီးတတ်တဲ့ပုံကိုလားမာနကြီးတတ်တဲ့ပုံကိုလားသုံးကိုမေတ္တာနဲ့နေတဲ့ပုံကိုလားဒါမျိုးတွေဒီကားလေးလေးတူနေတယ်နော်ဘုန်းကြီးတို့ကတတိမထိုင်မသိဘူးဥပမာဘုန်းကြီးတို့ဒီအခုဒီเจ้าကြီးမှာလည်းတကားပေါက်တွေများတာအရင်ဖရီးမောက်နေတဲ့เจ้าကလည်းရှေးပေါက်အင်ကြီးဆိုတကားပေါက်တွေများတာ ဒါတွေလေဘုန်းကြီးတို့ဆိုနေပြီးတော့ဒီတကားပေါက်တွေဘယ်နှပေါက်ရှိတယ်သိချာမလေးလာတိုင်းရုတ်တရက်လာမေးမယ်တကမတယောက်တကတယောက်ဟာဆရာတို့အကြောင်းကြီးလိုက်လားဗရင်းပေါက်တွေဘယ်နှပေါက်ရှိလဲဆိုသိနေတော့နေနာပဲလေသတိမထားတဲ့အခါကျသတိထားပြီးမလေးလာတဲ့အခါကျမသိဘူးတခါတလေအဲ့လိုပြအတူတူပေါင်းနေတယ်သိနေတယ်ကိုကမလေးလာ သူ့အကြောင်းကောင်းကောင်းမသိဘူးအဲ့ဒါမျိုး လူငယ်တဘာဝကြဘာဖြစ်လဲဆိုခဏတပြုတ်တူနေပြီးဟောပြီးတော့ကိုယ့်အကြောင်းတွေကုံပြောလိုက်ရဖြစ်တော့ကုံပေါ်ကုံဒုက္ခတွေဖြစ်ကုန်နော်အဲ့ဒါမျိုးပြောဖို့မလိုဘူးဗျနော်သူ့အကြောင်းမသိသေးအသေးချလေးလာသူမေတ္တာတာအကောင်းတဲ့ပုဂ္ဂိုလ်လားဒေါသအာကြီးတဲ့ပုဂ္ဂိုလ်လားဒါမျိုးတွေသေချာလေးလာတတိထားတော့သူနဲ့သူအပြစ်ရှာတာတော့မဟုတ်ယောနိတော်မတိကာရလို့လည်းခေါ်တယ်နောက်တစ်ခုက လေးစားစရာကြီးညိုစရာကောင်းတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပြောတယ်ဘယ်လိုနေတယ်ဘယ်လိုစိတ်ထားတယ်ဆိုတော့ဒါဘုန်းကြီးကိုကိုယ်တိုင်စာဖတ်လို့ဖြစ်စေနော်လေးလာလို့ဖြစ်စေဆရာသမားပြောလို့ဖြစ်စေလူကြီးသမားပြောလို့ဒါမှတ်ထားတယ်အဲ့ဒီကြောင့်အဲ့ဒီလိုသိနိုင်တဲ့ဉာဏ်ပညာမျိုးရှိရမယ်။ဟောလေးစားစရာကောင်းတဲ့ပုဂ္ဂိုလ်ဘယ်လိုပြောတယ်ဘယ်လိုနေတယ်ဘယ်လိုထိုင်တယ်ဘယ်လိုစိတ်ထားတယ်ကြီးညိုစရာကောင်းတဲ့ပုဂ္ဂိုလ်ဆိုဘယ်လိုနေတယ်ဘယ်လိုထိုင်တယ်ဘယ်လိုစိတ်ထားဒါကောကသိနိုင်တဲ့ဉာဏ်ပညာမျိုးရှိအောင်လေ့လာတာ အဲ့ဒီအကြောင်း၄မျိုးကြာမှသိနိုင်တယ်လို့တာဂရဝကတန်ရုံမှာဘုရားကဟောထားပါဒါကြောင့်အဲ့မှာဆောင်းမလေးမှတ်ခြင်းအတူနေကြဆင်ခြင်မှာပညာဉာဏ်ဖြင့်ကြည့်တူတူတရားကိုအတူနေဖို့ရမယ်ခြားခြားတူနေဖို့ရမယ်ပြီးတော့သူနဲ့တတိထားဆင်ခြင်တတိထားတာရမယ်ပညာဉာဏ်ဖြစ်ဖြစ်ကိုယ်မှသိနိုင်တဲ့ဉာဏ်မျိုးရှိရမယ်ဘုန်းကြီးတွေဆိုရင်ခုနကဘာသာရေးကောင်းဆောင်တွေဆိုရင်မကြည်ညိုထိုက်ကြည်ညိုထိုက်ဓာယဧကံတိ ပြန်ပြောမယ်နော်အတူနေကြဆင်ခြင်ပါပညာဉာဏ်ဖြင့်ကြည့်မကြည်ညိုထိုက်ကြည်ညိုထိုက်တရားဧကံတိဟောလူငယ်တွေကြတော့ဘုန်းကြီးတို့ကဗာသင်ရတယ်မပေါင်းသင်ထိုက်ပေါင်းသင်ထိုက်တရားဧကံတိဒါမျိုးပေါ့ဒါမျိုးလေးနဲ့နေထိုင်သွားရင်ဒါကိုကသူဒီပုဂ္ဂိုလ်ကကြည်ညိုသင်သလားမကြည်ညိုသင်ဘူးလားလေးစားသင်လားမလေးစားသင်လားအဲ့တော့ဒီအကြောင်းလေးပါနဲ့ပြီးဆုံးမှတခါကြီးတဲ့ဒီပုဂ္ဂိုလ်ရဲ့ ညီညွတ်ထက်ကမညီညွတ်ခွဲခြားဆုံးဖြတ်နိုင်တယ်လို့ဘုရားဒီလိုဟောသွားတယ်ဒါတော့သရတရားနဲ့ပတ်သက်တဲ့သုတ်တန်တရားလေးတွေပေါ့ဗျာဒီလိုဆင်ញင်နှလုံးသွင်းနေနဲ့နားနေတဲ့သရတရားလေးတွေဖြစ်လာတော့နောက်ဆုံးတစ်ခုကတော့ဣရိယာပုတ်တိုင်းမှာသရတရားဖြစ်ဖို့ညွတ်နေရမယ်ဘာလုပ်လို့ဘာပြောပြောသရတရားဖြစ်အောင်ငါလုပ်မယ်ဆိုတဲ့စိတ်ဓာတ်တွေမွေးထားရင်သရတရားဖြစ်တယ်ဆိုဒါပြောသွားတယ်နောက်တစ်ခုကတော့ ဖះကဒီဘယ်တရားပဲဟောဟောတစ္ဆာလေးပါသိဖို့ဟောတာအဲ့ဒါလို့ဘုန်းကြီးတို့ဒီနေ့ဘုဇင်တရားတို့အဆုံးသတ်တဲ့နေနဲ့နေတန်ဘုဇင်တရားနဲ့တစ္ဆာလေးပါဘုဇင်တရားတွေကိုတစ္ဆာနဲ့ပတ်သက်ပြီးဆရာတော်ဥပုပ်ကခွဲပြထားလေရှိတယ်ဘုဇင်တရားကိုတဲ့သိစီတတ်တဲ့တတိပေါ့ဘုဇင်တရားတွေကိုသိနေတဲ့တတိပညာလို့လည်းပြောတတိလည်းပါတယ်ပညာလည်းပါပါတယ်ဘုဇင်တရားတွေကိုသိအောင် ဟုတ်လားဒီဘဘုဇင်တရားဘယ်ဘုဇင်ပဲရှုရှုကုသနာမှာဘုဇင်တရားဖြစ်မဖြစ်ဒါသိအောင်လုပ်အောင်ပဲဘုရားဟောတာတော့ကုသနာဘုဇင်ဖြစ်ဖြစ်တယ်လို့တတိနဲ့ညာနဲ့ရှုအောင်လည်းဒါပြောတာဒီတော့ဒီမှာတော့ဆရာတော်ဥပုပ်ကတော့တတိပဲခွဲပြားတကယ်တကယ်じゃဒီမှာလွယ်တွေပိုင်းနဲ့ပြောရင်ညာလည်းပါတယ်နော်နော်ဒီဘုဇင်တရားတွေကိုဆင်ញင်တတ်တဲ့အောင်မေ့မှားရတဲ့တတိနဲ့ညာဟာဒါဒုက္ခသစ္စာလို့ခွဲပြား နောက်တစ်ခုကတော့ဗာလဲဆိုတော့ဒီဒုက္ခကိုဖြစ်စေတတ်တဲ့တဏှာပေါ့နော်ဒီပေါ်မှာဆွဲလန်းနဲ့မြတ်နိုးတဲ့တဏှာပေါ့ဗျာဒုက္ခဖြစ်စေတဏှာသမုဒိယသစ္စာဒီဒုက္ခနဲ့သမုဒိယငြိမ်းအောင်ကျင့်တဲ့ငြိမ်းသွားတဲ့နေရာကုံသွားတဲ့နေရာနိဗ္ဗာန်និရောဓသစ္စာဒီနိဗ္ဗာန်ဒုက္ခသမုဒိယခြုံငြိမ်းကနိဗ္ဗာန်ရောက်ဘာလို့လဲမဂ္ဂင်၈ပါးနဲ့ကျင့်ရအောင်မဂ္ဂင်၈ပါးလမ်းစဉ်ဟာမဂ္ဂသစ္စာ ဘယ်တရားကျင့်ကြဘယ်တရားပဲလုပ်လို့ဒီသစ္စာသိအောင်လုပ်ရမယ်ဒါမိတ်ပါပါဘုရင်ရှုမှတ်တယ်ဒီဘုန်းကြီးကဒီလောက်နဲ့သိမယ်နော်နောက်15မိနစ်ပဲကြာတော့ဒါနဲ့ပတ်သစ္စာအကြောင်းဒီနေ့ပြောအောင်ဘုရားကဒီမှာတရားဟောတဲ့ကသစ္စာဘုရားသာနာတော်မှာ သစ္စာ၄ပါးသိဖို့အရေးကြီးတာဟုတ်လားသစ္စာ၄ပါးသိမှဗာလေသာနာတော်မှာကျင့်သင်ကျင့်ထိုက်တဲ့တရားတွေတာဝန်တွေပြီးဆုံးပါတယ် သစ္စာလေးပါးကိုသိသွားရင်တန်တရားကိုဆင်းရဲတွေကလွတ်ကင်းသွားတယ်ပေါ့လေသစ္စာလေးပါးမသိစေရင်တော့တန်တရားကိုဆင်းရဲဒုက္ခတွေအမျိုးမျိုးဘုံမျိုးကြုံကြအောင်ပါပဲရှိရှိကဘုရားနဲ့ဘုရားတပည့်သားတန်ဃာတွေယဟန္တာယဟန္တာတွေအလုံးဟာသစ္စာလေးပါးသိပြီးနိဗ္ဗာန်ဆံဝင်သွားကြတယ်ယခုဘုန်းကြီးတို့ဘုရားကောရမဘုန်းကြီးတို့ရဲ့ဘုရားဒီဘုရားနဲ့တပည့်သား ရဟန္တာတွေရှင်သာရိပုတ္တရာရှင်မောင်မောက်ကဆိုင်တဲ့ပုဂ္ဂိုလ်တွေတပည့်သားတော်ကအားလုံးကလည်းဒီသစ္စာလေးပါသိပြီးနိဗ္ဗာန်ဆောင်ဝင်ကြတယ်။နောက်ပွင့်တော်မူလက်တဖြစ်တဲ့အရိမတ္တရာမြတ်စွာဘုရားတပည့်သားတော်ကဒီအကုန်လုံးကလည်းဒီသစ္စာလေးပါသိပြီးတော့နိဗ္ဗာန်ဆောင်ဝင်ရမှာပဲ။နောက်ဈာကာလာပေါ့ဗျာဟိုဘုရားနဲ့ဒီဘုရားကြားမှာပွင့်တဲ့ပိစိကဗုဒ္ဓကြီးလည်းရှိပါတယ်။ဒီပိစိကဗုဒ္ဓများလည်းသစ္စာလေးပါသိပြီးတော့ နိဗ္ဗာန်ဆောင်ကြတာပါပဲဒါကြောင့်မို့သစ္စာလေးပါးကိုသိဖို့အရေးကြီးတဲ့ပြင်ဗုဒ္ဓဘာလဲဘုန်းကြီးတို့တရားဟုတရားဥဟောတဲ့ထဲကတရားဥဟောတဲ့အခါမှာဘာစာအောင်လဲဓမ္မစကြာတုတ်ကိုဟောတာပဲဓမ္မစကြာတုတ်ဆိုသစ္စာလေးပါးကိုဟောတာပဲနော်ဒီအဲ့ဒီတုတ်မှာဘာတွေ့ရလဲသစ္စာလေးပါးကိုကိုယ်တိုင်သိမြင်ခဲ့တဲ့အကြောင်းဒါဟောတာနော်သစ္စာလေးကိုဘယ်လိုပဲနည်းနဲ့သိခဲ့တယ်ဆိုတော့ထုတ်ဖို့ဟောသွားတယ် အဲတော့အကုန်လုံးကောက်ချက်ကြရင်ဖရာကသစ္စာလေးပါးကိုသိဖို့အတွက်တရားဟောတယ်ဒီလိုမှတ်ထားမယ်နော်ဘုရားဟောတဲ့တရားတွေလိုက်လေ့လာကြည့်တို့တို့ပဲဟောဟောရှေ့ရှေ့ပဲဟောဟောဓာတ်ရိုက်ပဲဟောဟောတွယ်ဝိုက်လိုပဲဟောဟောသစ္စာလေးပါးကိုသိဖို့ဟောပါတယ်ဒါလေးမှတ်ထားနောက်ခုဘုန်းကြီးတို့မာသရိပတ္တသုတ်တံသင်ပေးနေတာလေဒီမာသရိပတ္တသုတ်တံမှာလေကာနုပဒနာပဲဟောဟောကာနုပဒနာဟောတာလေဒီသစ္စာလေးပါးကိုသိဖို့ဟောတာ ဝေဒနာနုပါဒနာဟောတာလည်းသစ္စာလေးပါသိဖို့စေတနုပါဒနာဟောတာလည်းသစ္စာလေးပါသိဖို့ဓမ္မနုပါဒနာနောက်ဆုံးခုဘုန်းကြီးတို့သင်တဲ့ဓမ္မနုပါဒနာဟောခဲ့တာလည်းသစ္စာလေးပါသိဖို့ဟောတယ်ဒီလိုမှတ်ထားမယ်သစ္စာဆိုတာတော့ဘုန်းကြီးအမှန်တရားပေါ့ဗျာအမှန်တရားဆိုတာတခါတည်းလေကိုယ်ယူဆတဲ့ကိုမှန်တာလို့မှန်တယ်လို့ပြောတာမျိုးတွေရှိတယ်နော်ဒါကတော့ဒိဋ္ဌိသစ္စာလို့ပြောလို့ရတော့ သစ္စာကသမုဒိသစ္စာပရမတ္ထသစ္စာအဲသစ္စာနှမျိုးရှိတယ်လို့မှတ်ထားတယ်လောကမှာဒါအမေပဲအဖေပဲသားပဲသမီးပဲလူပဲနတ်ပဲပြမပဲအစရှိသည်ပဲခေါ်သုံးဆွဲတာရှိပါတယ်ဒါတွေကတော့လောကအလိုက်မှန်တာပေါ့ဗျာမှန်တဲ့အတွက်ဒါသမုဒိယသစ္စာလို့ခေါ်ပါတယ် ဒီလိုပြောတာမှန်တဲ့အတွက်မူသားမဖြစ်ဘူးเนาะဒါပေမဲ့လို့ပရမတ္တသစ္စာတော့မဟုတ်ဘူးပရမတ္တသစ္စာဆိုတာဘာလဲဆိုဖောက်ပြန်ပြောင်းလဲခြင်းမရှိတဲ့မရှိတဲ့မှန်တဲ့တရားလို့ခေါ်တယ်ဖောက်ပြန်တာဘုန်းကြီးတို့ဖောက်ပြန်တဲ့စကားနှစ်မျိုးဆိုပြောကြတယ်ပေါ့ဗျာဖောက်ပြန်တဲ့ပြောင်းလဲသွားတာကိုပြောတာပေါ့ အစကဒီလိုမဟုတ်ဘူးတမျိုးတမျိုးပြောင်းလဲသွားရင်ဖောက်ပြန်တယ်ဒါမျိုးပြောတော့အဲနောက်ဖောက်ပြန်မှုတမျိုးမှန်မှန်ကန်ကန်မဟုတ်တဲ့ဟာကိုလည်းဖောက်ပြန်တယ်မမှန်တဲ့သဘောကလည်းဖောက်ပြန်တယ်လို့ပြောတာဟာဒီပုဂ္ဂိုလ်ဒီမူမမှန်ဘူးဒါဖောက်ပြန်တဲ့သဘောပြောတာဒီမှာတော့အဲ့တော့ဒီမှာဆရာသမားတွေစီစစ်ပြတာရှိတော့ဗျာဘာစီစစ်ပြလဲဆိုမဖောက်မပြန်မြတ်တယ်ဆိုတာဘယ်လိုမဖောက်ပြန်တယ်လဲ ဘယ်လိုမပြောင်းလဲတလဲမဖောက်ဒီပရမတ္ထဆိုတာကိုသူကအဲ့လိုအဓိပ္ပာယ်ပြန်ညာလို့မဖောက်ပြန်ဘူးမြတ်တယ်ဒီလိုပြောတာပရမတ္ထဆိုပရမောဥဒ္ဓမောအာဝိပတိတောအထောပရမတ္ထောဆိုဒီလို ဖွင့်ထားတာရှိတယ်ဗျပရမတ္တတရားပရမကိုဥဒ္ဓမမြတ်တယ်အာဝိပတိတမဖောက်မပြောင်းသဘောမှန်တဲ့တရားလေးလို့ပြောတာအဲတော့ အဲ့မှာသူတို့ကစီစစ်ပြတာဘာပြလဲဆိုဒီအဝိပိတအဝိပရိတမဖောက်မပြန်ဘူးဆိုတာမပြောင်းမပြောင်းလဲတာကို ဆိုလိုတာလားမမားယွင်းတာကိုဆိုလိုတာလားဒါလေးကိုစစ်ဆေးဖို့လိုတယ်ဒီလိုပြောကြတယ်ပေါ့ဒီနေရာမှာတော့ပရမတ္ထဆိုတာကမမားမယွင်းတာကိုဆိုလိုတယ်မပြောင်းလဲတာကို ဆိုလိုတာမဟုတ်မမမယွင်းမှန်တယ်လို့ဆိုလိုတာပေါ့ မပြောင်းလဲမပြက်စီးလို့မပြက်စီးဘူးလို့ဆိုလိုတာမဟုတ်ဘူးမမာယွမှုဆိုတာမမာယွမှုမမကန်ကန်တိတိကျကျဖြစ်တယ်လို့ဆိုတာနော်မပြောင်းလဲပဲနဲ့မြဲတဲ့အရာနှစ်ခုရှိတယ်အဲဒါနိဗ္ဗာန်နဲ့ပညာပဲနိဗ္ဗာန်ကတော့ဖြစ်တတ်တဲ့တရားလည်းမဟုတ်ဘူးဖြစ်တတ်တရားမဟုတ်တော့မပြတ်ဘူးပေါ့နိဗ္ဗာန်တဘာဝလည်းရှိတယ်တဘာဝအဖြစ်လည်းရှိတယ်နိဗ္ဗာန်တရားဆိုတာလည်းရှိတယ် ယဟန္တာပုဂ္ဂိုလ်တွေကြတော့ဒီနိဗ္ဗာန်တရားသိပြီးတော့ကိလေသာအကုန်လုံးငြိမ်းသွားလို့ကိလေသာမှီတဲ့ကံတွေမရှိတော့ဘူးဗျာဒါပေမဲ့ကံကလက်ရှိဘဝပြုလုပ်ပြီးဖြစ်ပေမဲ့လို့ဘဝတည်းယုံနာဆင်းရဲတွေကမဖြစ်တော့အဲ့ဒါလည်းငြိမ်းသွားတယ်အငြိမ့်တသဘောရှိတယ်ဒီလိုပြောရတော့အဲ့ဒီအငြိမ့်တကရှိနေလို့လည်းသူတို့ငြိမ်းနေတာပေါ့အဲ့ဒီငြိမ့်တကပြတ်မသွားဘူး ဒါကြောင့်မို့အငိမ့်တကမြဲတဲ့တရားဖြစ်တယ်နိဗ္ဗာန်ဆိုရင်အငိမ့်တကမြဲတယ်မပြည့်စည်ဘူးမပြည့်စည်ပဲမြဲနေတယ်ထင်ရှားရှိတဲ့တရားလို့ဒီလိုပြောကြတယ်ပညာပညာတော်လေးနည်းနည်းပြောမယ်ပညာကြတော့တကယ်မရှိဘူးဗျဒါပေမဲ့ तू ကမြဲနေတယ်အဲ့လိုမျိုးဖြစ်ပညာကဘယ်မှဖြစ်လာလဲဒီလိုလည်းပြောလို့မရအောင်ပျောက်သွားတယ်လို့လည်းပြောလို့မရဥမာလူနာမဲ့တခု ဟိုခုနလေးသိမ့်ခြင်းနဲ့ကဘာတသိမ့်ကဖြစ်ခဲ့တယ်ပြန်ကြည့်လိုက်နာမည်မဲ့လိုက်ရင် ခုမှပေါ်လာလို့ထင်တော့မဟုတ်ဘူးရဒီလိုငကိုကလည်းဟိုကြားလိုက်မဲ့တာငကိုကတော့ဟိုငကိုကတော့ရှိတော့မရှိဘူးပေါ့စိတ်ကူးထဲမှာဖြစ်လာတဲ့အရာပဲဒါပေမဲ့ဒီလူတွေသေသွားမယ်လို့နာမည်ကပျောက်မသွားဘူးအလုံးကမေ့ထိုင်တော့ပျောက်တယ်လို့ပေါ့ဒါပေမဲ့ဒီနာမည်ကိုထုတ်ဖို့ပြောဆိုနိုင်တဲ့ပုဂ္ဂိုလ်ရှိရင်တော့ဒီနာမည်ကပေါ်လာတယ် ခုနဘုန်းကြီးတို့လေးတင်ချင်းကကဘာတသိကဖြစ်ဖြစ်ဒီပင်ကရာမြတ်စွာဘုရားတို့သူမိလာရှင်ရသေးတို့အကြာကြီးပဲပြောင်းနေဒါပေမဲ့ဘုန်းကြီးတို့ဘုရားပေါ်လာတဲ့ခါကျတော့ဒါတွေမြန်ဟောတဲ့ခါကျတော့ထုတ်ပေါ်တော့ပြန်ပေါ်လာတော့ဒီလိုပဲနောက်နောက်မှလည်းဘလောက်ကြာကြာထုတ်ပေါ်နိုင်တဲ့ပုဂ္ဂိုလ်ထုတ်ပေါ်လာရင်ဒီနာမည်တွေကပြန်ပေါ်လာမပြောက်မသွားဘူးဒါပေမဲ့လို့ဒီနာမည်ဆိုတာထင်ရှားရှိလားဆိုမရှိဘူးပျောက်သွားပျောက်လားဆိုမပျောက်ဘူး ဒါကြောင့်သူကထင်ရှားမရှိပြီမလဲမြဲနေတယ်လို့ဒါကြောင့်ပညာနဲ့မဟုတ်ပြန်ဘူးလို့ဒီလိုသုံးတော့ဖောက်ပြန်တတ်တဲ့တရားပရမဖြစ်တဲ့စိတ်စိတ်တဲ့ရုပ်တရားတွေပေါ့ဗျာနော်စိတ်တို့စိတ်သိက်တို့ရုပ်တို့ကသူကဘာဖြစ်လဲစိတ်ကလည်းဥပထီပင်စိတ်တိကလည်းဥပထီပင်ဖြစ်တည်ပြဖြစ်တည်ပြရုပ်တရားလည်းလိုပဲဥပထီပင်ဖြစ်တည်ပြတွေဖြစ်နေအကြောင်းတရားတွေကြောင့်မို့အကျိုးတရားအသစ်သစ်ဖြစ်လာ အဲ့ဒါတွေကြအများဆုံးပြောင်းလဲနေတယ်ဟောပြီးပြောင်းဖြစ်ပြီးပြောင်းပေါ့ဗျာတကယ်ဟိုတိတိကျပြန်ဖြစ်တည်ပြောင်းဒီတရားတွေဟာခုနနိဗ္ဗာန်တို့ပညာတွေကြအဲ့ဒီလိုမရှိဘူးဗျာကြည့်လို့လည်းမရဘူးအဲကြောင့်မို့ပရမကတော့မှန်တဲ့တရားပညာကမမှန်တဲ့တရားဒီလိုပြောတယ်ပေါ့ပရမဆိုတာတကယ်မှန်တဲ့တရားပညာကတကယ်မှန်တဲ့တရားမဟုတ်ဘူးဒီလိုမှန်ခုနကပြောခဲ့တဲ့လောက အနေနဲ့အဖေတို့အမေတို့မိန်းမတို့ယောက်ျားတို့စသည်ခေါ်ထားတော့လောကသစ္စာနေလောကသမုဒိတသစ္စာနေတာမှန်တော့ဒါပေမဲ့ဒီအဖေမိတွေသေချာစိတ်စိတ်ကြည်လိုက်ရင်သူဟာကဘာမှတိတိကျကျရှားမရအမေအဖေပုဂ္ဂိုလ်တ attva တွေတကူချင်းစိစိကြည်လိုက်ဘာမှမတွေ့ဘူးတကူကြီးစိစိကြည်ရင်ဘာတွေ့မလဲဓာတ်တဘာဝတွေယုံနံတဘာဝတွေဒါတွေပဲတွေ့တာပြီးတော့ခန္ဓာကိုယ်ကြီးပဲတပုံတပုံကြီးချကြည်လိုက်ရင်ဘာတွေ့မလဲခန္ဓာက ဓာတ်တဘာဝတွေတွေ့တာပဲယုံနာအထက်ကိုယုံနာနေပဲရှိတာပေါ့မေဖေတို့တစ်ခုချင်းတစ်ခုချင်းခွဲပြားခွဲခြားစိတ်ဖြာခြင်းလိုက်နောက်ဆုံး32ပုံပုံခွဲခြားစိတ်ဖြာခြင်းတော့အမေဖေပုဂ္ဂိုလ်တ attva ပျောက်သွားတော့ပေါ့ဘုန်းကြီးတို့ဒီခေတ်တို့ပြောရင်ကားတို့လှဲတို့ကြည်လိုက်ပါကားလည်းတပိုင်းတစားကြီးဖြတ်ရင်ကားဆိုတဲ့မြေတညာပျောက်သွားလှဲလည်းတစ်ခုစီဖြုတ်ချလိုက်ဒီလိုပဲခန္ဓာကိုယ်ကြီးကတစ်ခုစီတစ်ခုစီဖြုတ်ချလိုက်ရင်ဘာမှ ထင်ရှားမရှိတဲ့အရာဖြစ်နေတော့ဒါပေမဲ့မဟုတ်မှမလို့ဟုတ်မှလို့ထင်ရတာပေါ့ပေါင်းတာလားပညာဆိုတာကမျက်လက်ပြတဲ့ပစ္စည်းလိုပဲဆိုဥပမာပေးကြမျက်လက်ဆရာ မျက်လက်ပြတာနဲ့တူတော့တကယ်မဟုတ်ဘဲနဲ့ဟုတ်တယ်လို့ထင်တာမျက်လက်ဆရာလို့ပြဩတကယ်ကိုဖြစ်နေလားပညာဆိုတာတကယ်စစ်စစ်ကြည့်လိုက်လည်းပါကြည့်တကယ်ရှိတာကတော့ဗာလေဒီပရမတ္ထ ဖြစ်တဲ့ယုံနာတရားပဲရှိတာပေါ့ဗျာအဲကြောင့်ခုနကဒီကရောလို့ပါတော့ဖွင့်တာပရမောဥဒမောအာဝိပတိတောအထောပရမထောဆိုဒီလိုလေးသူတို့ကဖွင့်ကြပရမောဥဒမောအာဝိပတိတောဆိုမဖောက်မပြန်မှန်ကန်မြင့်မြတ်တဲ့မှန်ကန်မြတ်တဲ့အ내ကြောင့်ပရမမဖောက်မြန်မှန်ကန်ပြီးမြတ်တယ်လို့ဆိုလိုတာပေါ့ဗျာဒါတော့ဘုန်းကြီးတို့ကဗာတိကိုလိုလဲဆိုပရမတ်တိနဲ့ပညာတိလေးပေါ့ဒါလေး꿰ဖို့လိုတယ် ဥပမာပေးကြတာတော့ရှင်းတော့ပေပေဖြစ်ရင်ခံတူဖြစ်ရင်နှံဆိုတာတော့ဟိုဓာတ်တို့တန်တယ်တွေလှုပ်လှုပ်တဲ့ခါမှာမှတန်တုံးရှိတော့ကပေတုံးခေါ်တော့အပေါ်မှာတန်တူကြီးနဲ့ထူပါအဲ့ဒီပေပေတန်တုံးကြီးပေါ်မှာဝါကောင်းလေးတင်ပြီးထူလိုက်ရင်တူကြီးနဲ့ထူလိုက်နိုင်ဒီဝါကောင်းနေနဲ့မရမနေဘူးလေဝါကောင်းလေးကတိတ်တိမ်ပြီးတော့အောက်က ပေထီအောင်ရောက်သွားတာဝါကောင်းလေးကနှုတ်နေလို့ ဘာကောင်းလေးတွေရအောင်လုပ်လို့မရဘူးဘုန်းကြီးတို့ဒီတိုင်းပါပဲအစင်းအောင်တကူမြင်တယ်ဆိုမြင်တဲ့အစင်းသဘောလောက်တယ်ရမနေပါဘူးယောက်ျားမိန်းမပုဂ္ဂိုလ်တ attva ဒါပဲစုပဲပဲဝါအဲ့ဒီထီအောင်ရောက်သွားပရမသဘောပေါ်မရနိုင်ပညာသဘောရောက်သွားအဲ့ဒီလိုမရောက်အောင်ဘာလို့အောင်လဲအာယုန်နဲ့တွေ့တိုင်းတွေ့တိုင်းသဘာဝမြင်အောင်ရှုဖို့ဘုန်းကြီးကဒါကိုသင်ကြရဟုတ်ဗျာတရားရှုမှတခါကျသဘာဝမြင်အောင်ရှုသဘာဝမြင်အောင်ရှုသဘာဝမြင်အောင်မရှုရင်သူကပညာထဲရောက်သွားတော့ အာဒါငါသားပဲငါသမီးငါပိုင်ပဲငါခြေတော်ပဲဒီလိုရသွားတဘာဝမြင်အောင်ရှုတတ်ဖို့ကြိုးစားတယ်နော်တဘာဝမြင်အောင်မရှုတတ်သေးမိပါတော့ပရမတ်တော့မမြင်မောပညာတိပဲရောက်ရောက်ရောက်အောင်သွားမှာဒါကိုတော့မှတ်ထားအောင်ရှုပါများတော့တမာရီအောင်ကောင်းလာတယ်ရှုလဲရှုတတ်တယ်ဆိုရင်တော့တဘာဝတွေမြင်သွားပညာပြောက်မှာတဘာဝတွေရောက်ခုနကပြောတယ်ဒါသဘောတဘာဝတွေတခြားကိုမြင်အောင်ရှုနိုင်ရင်တဘာဝ မြင်သွားမှာမြင်ရင်တော့ပညာပြောင်းမှာခဏဝေးကြည့်လိုက်လေဘယ်နာကြီးကြီးဘူရာကြီးလားတောင်းတာတင်တာမာတာပြောတာဒါတွေတွေ့လာဒီလိုသဘာဝမြင်အောင်ရှုနိုင်တော့ပညာပြောက်တယ်ဗျသဘာဝမြင်အောင်မရှုနိုင်သေးရတော့ပညာမပြောက်ပါဘူးဒီတမာရီအားကောင်းလာရင်ပေါ်သမျှအောင်နေလိုက်ကြည့်လိုက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ခတ်သွက်သွက်ဖြစ်ခတ်သွက်သွက်ပြောက်အဲ့လိုမျိုးတွေတွေ့နေကြအောင်အဲ့ဒီလိုတွေဒီယုံ nant ပြားတွေခတ်သွက်သွက်ပေါ်ခတ်သွက်သွက်ဖြစ်ပြက်အဲ့လိုမျိုးတွေမြင်လာပြီဆိုရင်တော့ဘုရားဗျာညာတော့ပေါ့ဗျာ အဲ့ဒီလောက်မှမြင်ပါတယ်အဲ့လောက်ဉာဏ်မြင်လာပြီဆိုခုနယောက်ျားမိန်းမပုံနာပျောက်သွားတယ်ဗျလက်ခြေဥကောင်းတွေလည်းမတွေ့ရတော့ရုပ်တဘာဝနာမ်တဘာဝတတ်တယ်ဒါတွေကပေါ်ပြောက်ပေါ်ပြောက်ဖြစ်ပြီးဖြစ်ပြီးဖြစ်ပြီးဖြစ်ဒီလိုဖြစ်နေအဲ့ကြောင့်မှပရမရောက်သွားတယ်ဒါလေးမှတ်ထားအောင်အဲ့တော့တဘာဝသစ္စာနဲ့အရိယသစ္စာဆိုဒီလိုလဲပြောကြသေးတာပေါ့ဗျာတဘာဝသစ္စာဆိုတာသဘောတရားအနေနဲ့မှန်တဲ့သဘောပဲ မကုသကုသလာဓမ္မကုသတရားဒါလည်းမှန်တာအကုသလာဓမ္မအကုသတရားဒါလည်းသဘောတရားအနေနဲ့မှန်တာဗျာဂရဓမ္မကုသိုလ်အကုသိုလ်မဟုတ်တဲ့တရားဗျာဂရတရားဒါလေးလည်းသဘောတရားအနေနဲ့မှန်တာပဲဒါကိုဘုန်းကြီးတို့တော့အများကြီးပါပဲဘုရားကဟောသွားတယ်တိကမာရိကလို့ဒုက္ခမာရိကလို့ဒုက္ခဝိနာဒုက္ခဝိနာဥပ္ပခဝိနာဒါလေးလည်းသဘောတရားအနေနဲ့မှန်တာဒါကိုသဘာဝသစ္စာလို့ခေါ်တယ် အရိယသစ္စာဆိုတာဘာလဲဆိုအရိယတရားတွေအထုတ်လို့အရိယနယ်ပယ်ရောက်သွားတယ်အရိယနယ်ပယ်ရောက်သွားတဲ့ခါကျတော့ဒီယုတ်တရားတွေနံတရားတွေမှန်မှန်ကန်ကန်အမှန်တိုင်းသိပါလားဩဒီယုတ်တရားနံတရားတွေဟာဒုက္ခသစ္စာဆင်းရဲတွေကြီးပဲလို့ဒီလိုသဘောပေါက်တာအဲတော့အရိယာတို့သိရတဲ့သစ္စာလေးပါးတရားအရိယာသစ္စာလို့ဒီလိုမှတ်ထားပါဘောနော်နောက်တစ်ခုကတော့ အရိယာပုဂ္ဂိုလ်တွေဟာဝိပဿနာဉာဏ်မဲ့ဉာဏ်ဖုံဉာဏ်အဲ့ဒီဉာဏ်တွေနဲ့ထိုးထွင်းပြီးသိရတဲ့သစ္စာတရားကိုအရိယာသစ္စာတရားလို့ခေါ်တယ်။တနည်းအားဖြင့်အရိယာပုဂ္ဂိုလ်တို့ကပိုင်ပိုင်နိုင်နိုင်သိရတဲ့သစ္စာတရားဖြစ်လို့အရိယာသစ္စာတရားဒီလိုခေါ်ပါတယ်။နော်မှန်မှန်ကန်ကန်မှန်ကန်တဲ့သစ္စာတရားဖြစ်တော့အရိယာပုဂ္ဂိုလ်သစ္စာတရားဒီလိုခေါ်တယ်ပေါ့ဗျာ။အဲ့ဒီအရိယာပုဂ္ဂိုလ်ရဲ့သစ္စာတရားက၄မျိုးပေါ့ဗျာဒီဒီ မာသီပြန်တုံးမှာပြထားတယ်အဲ့ပါဠိလေးဖတ်ပြမယ်နော်သူကဒီဘုရားဟောတာနဲ့ကြိုက်အောင်ပြောရမယ်ဘုရားဘာတွေဟောသွားလဲဆိုသူတစ္ဆာကန္တာမှာတစ္ဆာလေးပါအဓိက သစ္စာလေးပါးကိုသစ္စာလေးပါးဆိုဓမ္မဒီမှာလည်းသစ္စာလေးပါးကိုဓမ္မလို့ပြောတယ်ဒီဓမ္မကိုဓမ္မအတိုင်းရှုရမယ်သဘောတရားလေးရှုရမယ်သစ္စာလေးပါးရှိတယ်အဲ့ဒါတွေကပထမဆုံးအရိယသစ္စာနဲ့ဘာလို့သိရမလဲဒုက္ခအရိယသစ္စာနော်ဒုက္ခအရိယသစ္စာကိုဆင်းရဲပဲလို့အရိယပုဂ္ဂိုလ်တွေသိရတဲ့သစ္စာတရားပါဒါဒုက္ခအရိယသစ္စာပေါ့ဒီလောကီလောကီလောကီတရားတွေပေါ့ဗျာ ဘုံသုံးပါးမှာဖြစ်တတ်တဲ့တရားတွေ။အော်ဒါတွေဆင်းရဲတွေဆင်းရဲဆင်းရဲပဲလို့ဒီကပုဂ္ဂိုလ်တွေကကိုယ်ပိုင်ဉာဏ်နဲ့သိသွားတာမျိုးဒါဒုက္ခရိယသစ္စာ။နောက်သူကပါဠိသုံးကကြပါပြဒုက္ခသမုဒိယသစ္စာဒီထဲမှာအဲ့လိုသုံးတာ။ဒုက္ခသမုဒိယသစ္စာဆိုပါလေဆင်းရဲဖြစ်ကြောင်းတရားပဲအရိယပုဂ္ဂိုလ်တွေကကိုယ်တိုင်သိပါတယ်။ဒါကိုဒုက္ခသမုဒိယသစ္စာခေါ်တယ်။ဒီသစ္စာနှစ်ပါးကိုတော့ဘုန်းကြီးကလောကီသစ္စာလို့လည်းခေါ်တယ်။အဲ့ဒီသစ္စာနှစ်ပါးမှာ ဒုက္ခသစ္စာကြတော့ဒီတန်တရားဝုဆင်းရဲတွေကို ဖြစ်စေတတ်တဲ့အတွက်ပုတ္တိသစ္စာလို့လည်းခေါ်တဲ့စာသုံးအနေနဲ့သမုဒိယသစ္စာကြဒီတန်တရားဝုဆင်းရဲဖြစ်ခြင်းရဲ့အကြောင်းဖြစ်တဲ့အတွက်ပုတ္တိဟေတုသစ္စာဒီနေ့အပြန်ဒုက္ခသစ္စာကအကျိုးသစ္စာသမုဒိယသစ္စာအကြောင်းသစ္စာဒီသစ္စာနှစ်ခုလုံးကပါလဲခေါ်လဲဆိုလောကီသစ္စာဒီလိုမှတ်ထားမယ်နော်နောက်ဒုက္ခនិရောဓသစ္စာဒီ ဒုက္ခនិရောဓသစ္စာဒုက္ခတို့သမုဒိယတို့လည်းဒါပါတာပေါ့ဗျာဆင်းရဲတွေချုပ်ငြိမ်းရာနိဗ္ဗာန်ကိုဒုက္ခនិရောဓသစ္စာလို့ခေါ်တယ်ဒုက္ခនិရောဓဂ ामि နိပရိပရာရိယသစ္စာဒါကဘာလဲဆိုအဲ့ဒီဆင်းရဲချုပ်ငြိမ်းရာကိုရောက်ကြောင်းအကျင့်ဖြစ်တဲ့မဂ္ဂင်၈ပါးကိုဒါကိုဘုန်းကြီးတို့ပါခေါ်လဲဒုက္ခនិရောဓဂ ामि နိပရိပရာအရိယသစ္စာလို့ဒီလိုခွဲထားတယ်ပေါ့ဗျာ ဒီသစ္စာနှစ်ပါးကိုတော့ဘုန်းကြီးကလောကုတ္တရာသစ္စာလို့ခေါ်ပါတယ်အဲတော့ဒီမှာထပ်ခွဲပါတယ်និရောဓသစ္စာကအကျိုးသစ္စာនិရောဓသစ္စာဒုက္ခတို့သမုဒယတို့ချုပ်ငင်းရာဖြစ်လို့တွေ့ဒါကိုနိဝတိသစ္စာလို့ခေါ်ပါတယ်စာသံပေသာနဲ့ပြောရင်မေဃသစ္စာကြဒီဒုက္ခသမုဒယချုပ်ငင်းကြောင့်အကျင့်မေခင်၈ပါးဒီမေဃသစ္စာကြတော့ဘာခေါ်လဲဆို နိဝတိဟေတုသစ္စာလို့ခေါ်တယ်။ပြောချင်တာတော့ချုပ်ပြောရရင်တော့ဒီရောဓသစ္စာကအကျိုးသစ္စာ မက္ကသစ္စာအကြောင်းသစ္စာအဲ့ဒီနှစ်ပါးလုံးကလောကုတ္တသစ္စာဒီလိုပဲမှတ်ထားမှာပေါ့နော်။ရောဒီနေ့ဒီလောက်ပဲမှတ်ထားမှာနော်။သဘာဝသစ္စာနဲ့အရိယသစ္စာဒါလေးတွေနားလေဒီလောက်ပဲနားလေအောင်ဖြည်းဖြည်းချင်းဘုန်းကြီးတို့ပြောကြတော့သစ္စာအကြောင်းတွေပြောတော့နည်းနည်းချင်းနည်းနည်းပြောတော့ဖြည်းဖြည်းနဲ့သိသွားနိုင် ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။